ဝင်စနေနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း90ဓမ္မနုပဒနာသဘောတရားရေးအပိုင်းသဘောတရားရေးအပိုင်းမှာကြတော့ဆိုတော့၅မျိုးဆိုပေမဲ့လို့တခုစီတခုစီပြောတော့အရာကျယ်တယ်ဓမ္မမျိုးအရေးကြီးတော့ဘုရားကအတိုင်းထပ်ထပ်ထပ်တာဟောအဲဓမ္မနုပဒနာမှာဘုဇင်ပိုင်းကိုဘုန်းကြီးတို့ပြောနေတော့ဗောနော်ဒီဘုဇင်ပိုင်းမှာဘုဇင်ခုနှစ်ပါးရှိတော့ တတိတံဖို့စဉ်ဓမ္မဥစ္စာတံဖို့စဉ်ဝိရိယတံဖို့စဉ်ပီတိတံဖို့စဉ်ပတ္တိတံပီတိတံဖို့စဉ်တောင်ပြီးသွားပြီဒီနေ့ပတ္တိတံဖို့စဉ်ကြောင်းပြောဘုရားတော်ပတ္တိတံဖို့စဉ်ဘယ်လိုရှုရမလဲဆိုကိုယ်တဏ္ဏမှာရှုမှိုက်နေပေါ့လေပတ္တိတံဖို့စဉ်ဖြစ်မဖြစ်ဆင်ញံနှလုံးသွင်းကြည့်ပါပတ္တိတံဖို့စဉ်ဖြစ်ရင်လည်းဖြစ်တယ်လို့တတိနိုင်ညာနဲ့ရှုပါမဖြစ်ရင်လည်းမဖြစ်လို့ စတိနဲ့ညာတော့မဖြစ်ပါဘူးတတိလွတ်နေမဖြစ်ဘူးပေါ့ဗျပြန်ပြီးတော့တတိကောင်းရှုမဖြစ်သေးတဲ့တန်ဖိုးဒီပတ္တိတန်ဖိုးရှင်ဘာလို့မလဲယောနိတော်မူဒီကာရကြောင့်ဖြတ်တာဒီတော့တန်ဖိုးရှင်ဖြစ်ခြင်းအကြောင်းပြယောနိတော်မူဒီကာရဆင်းရဲကိုလည်းတတိနဲ့ညာနဲ့ဆင်းရဲနှလုံးသွင်းပါဒီပတ္တိတန်ဖိုးရှင်ဘယ်ချိန်ဘယ်ကာလမှလုံးဝပြည့်ပြည့်စုံတယ်လဲဆိုရတ္တမယမှာဒါတော့ဘုန်းကြီးတို့သုဒ္ဓမယညာစေတမယညာနဲ့ရှုပါ ဒါဖရာရှင်မိတ်ထားတဲ့ဤပဲနော်ဒီတော့ဘုန်းကြီးကဒီတန်ဖိုးစဉ်ရှုတော့မယ်ဘယ်တန်ဖိုးစဉ်ပဲရှုဒီကနေ့ပတ္တိတန်ဖိုးစဉ်ရှုမယ်ဆိုပါခုနလိုကြည့်ကြည့်ပြီးနောက်ပိုင်းမှာ ခုမဆုပေးထားတဲ့ဘုရားမဟာရတ်ကထေရကလာဖရာကတော့ယောနိတော်မူဒီကနှလုံးသွင်းမှုအဓိကပါပဲတတိနဲ့ဆင်ញနှလုံးသွင်းလို့ယောနိတော်မူဒီကတော့ရှုမှတ်တဲ့စိတ်ဆင်ញနှလုံးသွင်းတဲ့တတိညာလည်း ပျောက်သွားတာတွေ့မယ်နောက်ပြီးတော့ရှုမှတ်နေတဲ့အာရုံနဲ့ပျောက်သွားတွေ့မှဒီလိုအကြောင်းအကျိုးနှစ်ခုလုံးတွေ့နိုင်မှာဒီတော့ပတ္တိတံမိုးစဉ်ဆိုတာဘာပြောပတ္တိကအဓိကတံမိုးစဉ်တော့တွဲတာပတ္တိဆိုငြိမ်းအေးနေတာကိုယ်ကငြိမ်းစိတ်ကလည်းငြိမ်းအေးနေကိုယ်စိတ်ငြိမ်းအေးနေမှဒီအမှန်တရားအသိငြိမ်းမှုကိုယ်စိတ်ကမငြိမ်းမှုမရှိရင်တော့အမှန်တရားမသိနိုင်ပါဘူးဗျာ အဲပီတိကလည်းဒီနှစ်သက်နေတဲ့ခါရကိုယ်စိတ်ငြိမ်းရတယ်လို့ပြောလို့မရဘူး။ဒီပီတိသဘောကကြတော့သူကလောဘနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့ပီတိလည်းရှိတယ်။နော်။ရိုးရိုးစံကုသိုလ်နဲ့လောဘဆိုအကုသိုလ်ပေါ့နော်။အကုသိုလ်လောဘနဲ့ဆက်ဆက်ပီတိရှိတယ်။ပြီးတော့ကုသိုလ်နဲ့ဆက်ဆက်ပီတိလည်းရှိတယ်။ဒီပတ္တိကြအဲ့လိုမဟုတ်လောဘနဲ့ဆက်ဆက်ပြီးမဖြစ်ဘူး။မောဟနဲ့ဆက်ဆက်ပြီးမဖြစ်ဘူး။ပီတိကကုသိုလ်တရားတွေနဲ့ပဲဖြစ်တယ် နော်ကုသိုလ်တရားကိုဝိဘတ်တို့ကရိယာတို့လည်းမဖြစ်ဘူးကုသိုလ်ဖြစ်နေရင်တော့ပတ္တိယပါတယ်မပါတာမရှိဘူးပေါ့ဗျာဘာကုသိုလ်ပဲလုပ်လို့ပတ္တိယပါတယ်ဒါနကုသိုလ်ပြုလို့ပတ္တိပါဒါပေမဲ့လို့မထင်ရှားဘူးပိဋိကတော့ထင်ရှားတယ်ပတ္တိယတော်တော်တိမ်မွေးတယ်မြင်ဖို့ခက်တယ်အဲတော့ပတ္တိမှလည်းနှစ်မျိုးပေါ့နော်ကာယပတ္တိစိတ်ပစိတ်တပတ္တိကာယပတ္တိဆိုများစွာကိုယ်ငြိမ်းချမ်းတယ်လို့ကိုယ်အေးချမ်းတယ်လို့ဒီလိုထင်တာ မဟုတ်ဗျာကာယဆိုတာဒီနေရာမှာစိတ်တည်းတရားအပေါင်းကိုဆိုလိုတာနော်စိတ်တပတ်တိရောစိတ်ငြိမ်းစိတ်ကာယပတ္တိတိဆိုတာကစိတ်တည်းတရားအပေါင်းဒါတာတတိဆိုင်တဲ့ကုသိုလ်စိတ်တည်းတွေပေါ့လေအဲ့ဒါတွေငြိမ်းအင်းဒီစိတ်တည်းတွေငြိမ်းအင်းနေတယ်ပေါ့အဲ့တော့ခုနပြောခဲ့ပြီဒီပတ္တိတွေကဘာကုသိုလ်ပဲလုပ်လို့သီလကုသိုလ်စောင့်တည်လဲပါတာပဲဘုန်းကြီးတို့ဖျားရှိခိုးတယ် တရားထိုင်တယ်ပရိယုတ်တယ်ခုလိုဓမ္မသင်္ဍနဲ့သင်တယ်ပတ္တိယဖြစ်တယ်မထင်ရှားဘူးမေတ္တာပွားတယ်ကရုဏာပွားတယ်တရားဝေဒီလိုပွားရင်ဒါပတ္တိယဖြစ်နေတာဒါပေမဲ့တရားကြကြနာနာအမထုတ်ဘူးရင်တော့ပတ္တိယငြိမ်းချမ်းမှုငြိမ်းဖို့သိမှမလဲတရားဥဒေချာထုတ်လို့ခုနပိဋိပတ်တိဖြစ် ကိုယ်လည်းငြိမ်း စိတ်လည်းငြိမ်းအဲ့ဒီလိုမှပို့နားလေနော် သိချာမှလည်းနားလေအဲ့တော့ဒီပဋိတံဝဇ္ဇရာဘယ်ချိန်မှထင်ရှားလဲဥရပြညာရောက်မှဘုဇင်တွေအားလုံးကတော့ဥရပြညာရောက်မှထင်ရှားတယ်အဲ့တော့တရားရှုမှတ်တဲ့ခါကျတော့ဝိပဿနာဉာဏ်လေးတက်အောင်လုပ်ရတယ်နော်ပထမဆုံးကရုပ်တဘာဝနာမ်တဘာဝမြောင်ရှုဒုတိယကကြောင်းကျိုးတဘာဝမြောင်ရှုတတိယကကြောင်းကျိုးဆက်ဆက်ပြရုံနာမ်တဘာဝရဲ့နေစာဒုက္ခအနတ္တမြောင်ရှုအဲ့ရနေဖြည်းဖြည်းနဲ့ဒီကြောင်းကျိုးဆက်ဆက်ပြရုံနာမ်တဘာဝတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပေါ့ပြောက် အဲ့ဒီလိုမြင်လာရင်ဒါဥရပြညာပေါ့အဲ့ဒီဥရပြညာရောက်ရင်ငကောဘုန်းကြီးတို့မှာဝင်လေထွက်လေဆိုရင်လည်းတရှုတရှိုက်တယ်ပဲသိတယ်အဲ့ဒီညာရောက်ဒီတရှုတရှိုက်တယ်မှာအများကြီးတွေ့တာတဖောင်းတပိန်နဲ့မှအများကြီးတကွေးတဆနဲ့မှအာရုပ်တွေနဲ့အများကြီးဖြစ်နေတွေ့တာအဲ့ဒီဥရပြညာအဲ့ကြမှာထင်ရှားတယ်ဒါကြောင့်မို့ဝိပဿနာဉာဏ်တွေဖြစ်အောင်အထုအထုဆိုကမ္ဘာထမ်းစရာအဲ့ဒါကြောင့်တိုက်တွန်းတာနော်ဒီအထုကစားတော့ မထင်ရှားပါဘူးမသိပါဘူးပြီးတော့အတုကစားပုဂ္ဂိုလ်များတော့ဒီဓကမဏမိုင်မတက်တာအာနာပါနတို့ဘာလို့မှတ်တာတက်တာလေနော်ဓကမဏအတုကစားဆိုတော်တော်ကိုမတက်တာတချို့ဆိုဒီဓကမဏမိုင်မိုင်ကိုရီးယားငွေတွေထွက်တယ်လို့ပူလာတာတွေချွေးတွေလည်းထွက်တာခေါင်းကလည်းခိုးတွေထွက်တယ်လို့ဒါမျိုးတွေခံစားတတ်တယ်အဲဒီလိုထင်ရတကိုယ်လုံးပေါ့လေတကမနေတာမထိုင်တာပူလောင်ပြီးနေတတ်တယ် ဒါကနော်ဝိပဿနာဓကမနာအတော့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ဖြစ်တတ်တာထက္ကရာပြောသွားတကယ်လည်းဖြစ်ပါတယ်ဓကမနာအထုတ်တဲ့ပုဂ္ဂိုလ်ဒါကြောင့်မို့ဓကမနာအထုတ်တဲ့ပုဂ္ဂိုလ်များကြရင်ဆရာနဲ့ကမ္မထာဆရာနဲ့တေချာသင်ယူပြီးမှလုပ်ရင်ကောင်းတယ်ဓကမနာတက်တဲ့အာထုတ်တဲ့ပုဂ္ဂိုလ်များကြသူကဓာတ်တွေညီမြောက်ချိန်ပေးရတယ်တရားစစ်တယ်ဆိုတာအဲ့ဒါပါပဲဒီရှုမှတ်တော့ရှုမှတ်လို့ဆင်မပြေတာလေးတွေကိုလမ်းတဲ့ပေးတာပါ အဲဒါကြောင့်ကမ္မဒဆရာနဲ့ဆွေးနွေးဝင်မလေးနဲ့မေးဖို့ဝင်မလေးနဲ့အဲ့ဒါမှတွတ်တွတ်မှုရှိတယ်ဆွေးနွေးဖို့မေးဖို့ဝင်လေးနဲ့ကြောက်နေရင်တော့ဘာမှအသိဉာဏ်မဖြစ်ဘူးဗျအဲတော့မှတ်ထားဖို့ဗျတရားထုတ်ကဆာမှာဟိုကိုယ်လည်းတမာရီရလည်းအာနေသေးတယ်နှုတ်သေးတယ်နော်ဝိပဿနာဉာဏ်လည်းအရင်ပိုင်းမို့နှုတ်ဉာဏ်နှုတ်ပိုင်းလေးဆိုကိုယ်ကလည်းပင်ပန်းစိတ်ကလည်းပင်ပန်းသူတို့ခုနပြောတက္ကမနာထုတ်တယ်အင်မတန်ကိုပင်ပန်းပါနော် ဒီလိုပင်မလာရင်ငကိုတို့ကဇံရခဲ့တဲ့ပုံကောင်များကြဇံကိုပြန်သွားဇံကိုပြန်သွားပင်မမှုလေးပျောက်သွားပြီဆိုဒီအထုံးနေကြကမ္မထံသွားတော့ဝိပဿနာပြန်ရှုပေါ့အခုတော့ယောဂီတို့တကယ်လို့ဇံမရဘူးဆိုရင်ဘာလုပ်လဲအဲဒီကဏ္ဍပြောင်းတာဘုရားကုံတော့ပေါ်တာတို့ကျန်တဲ့ကမ္မထံလေးတွေပျောက်ပေါ်တာတို့အဲ့လိုလှုပ်ပေးရတယ်ဘုရားကုံတို့တွေပေါ်လာတဲ့အခါကျစိတ်ကရှင်လန်းလာတယ်ထက်တန်လာတယ်ငြိမ်းအေးလာတယ် အဲ့ကြမှာငကုကမ္မထံပြန်သွားတယ်အဲ့လိုလုပ်ပေးဖို့ပါဒီတော့ဒီခုနပင်မမှုတွေကဓကမနာတို့လိုပင်မမှုတွေကဘယ်ရောက်မှတက်တာလဲလို့မြင်ဥရပြညာရောက်မှတက်တာပါဥရပြညာမရောက်သေးရတော့မတက်တာဘူးရအဲ့ဒါလေးမှတ်ထားပါဒီတော့ဝိပဿနာမှတ်ကြပြီဆိုရင်ဝိသုရိမတုကလက္ခဏာရတာရိဝတေနပရိကဟိတပါဘာပြောရလဲဆိုတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်က လက္ခဏာတို့နော်တဘာဝလက္ခဏာပေါ့ဗျာလက္ခဏာရှုရမယ်ရတ္တရှုရမယ်ပစ္စုပ္ပတ္ထရှုရမယ်ဒါမျိုးတွေပြောတော့ဒါတွေကတော့ခဏခဏပြောရမယ်ဒီခုနပတ္တိတို့ဘာလို့လဲသူကဒီတဘာဝဘာလက္ခဏာဘာရတ္တဘာပစ္စုပ္ပတ္ထဘာဒါတွေပြောရတော့အခုဓကမဏရှုမှတ်တဲ့ပုဂ္ဂိုလ်ဝါယောတအကြောင်းပြောကြအောင်ဝါယောရဲ့သဘောတဘာဝလက္ခဏာက ဝိထံပနာလက္ခဏာထောက်ကံနဲ့လည်းထောက်ထားတော့ဗျာဒီမှာခန္ဓာကိုယ်မမတ်ကြီးထောက်ထားတာပဲဟိုလေဖြတ်သွားရင်ဒီခန္ဓာကိုယ်ကြီးမတ်လို့မရဒါထောက်ထားတဲ့သဘောရှုသွင်းလိုက်တဲ့လေတွေတွန်းကန်ဝင်သွားတယ်ထောက်ထားတဲ့သဘောတွန်းထားတဲ့သဘောတွန်းကန်တဲ့သဘောပေါ့ထောက်ထားတဲ့တောင့်တင်းတဲ့သဘောပေါ့ဝိထမနာအဲ့ဒီလက္ခဏာအဲ့ဒီသဘာဝလက္ခဏာတွေမြင်အောင်ရှုလို့ဗျာဝိထမနာလက္ခဏာအများကြီးပါလေဝါယုတကဝိထမနာလက္ခဏာတို့ ကျန်တဲ့ဟိုတွန်းကန်သွားတဲ့သဘောမျိုးလေးတွေလည်းဒါဝါယောဓာတ်လက္ခဏာပဲဒါဒီသဘာဝလက္ခဏာမျောရှုရတယ်ပြီးတော့သမုရေဒနာရတ္တာအဲတော့လက္ခဏာဆိုတာဘာလဲသူ ပင်ကိုသဘောပေါ့လေသူ့ရဲ့ပင်ကိုသဘာဝကိုလက္ခဏာလို့ပြောတယ်အဲ့ဒီသဘာဝကိုမြင်အောင်ရှုရရတ္တဆိုတာဘာလဲသူ့ရဲ့ကိစ္စသူ့ရဲ့လောက်တဲ့သူ့ရဲ့အလောက်ကိစ္စသူ့ရဲ့သဘာသူ့ရဲ့ကိစ္စဘာလဲဆိုသမုရိဒနာရတ္တာ ရင်းရံလှုပ်ရှားသွားတတ်တဲ့သဘောပေါ့ဒီဝါယုဒသဘောသွားလှုပ်ရှားသွားလာတဲ့သဘောပါနောက်အပြီးနေရတာပစ္စုပဋ္ဌာနာသူ့လိုရာဘက်ကိုတွန်းဆောင်သွားတယ်ဆိုတော့ဝါယုဒပဲအဲ့တော့ဒီဝိပဿနာမှတ်ကြပြီဆိုရင်ပရမသုံးရုပ်တဘာဝနာမ်တဘာဝမြောင်မှတ်အဲ့ဒါလေးတော့နားလည်ထားနော်ရုပ်ဆိုရုပ်တဘာဝမြောင်ယူနာမ်ဆိုနာမ်တဘာဝမြောင်ယူအဲ့ဒါမှ ညာကဖြစ်တယ်ဟိုအဆိုကတော့ထည့်ရတာပေါ့လေဝင်လေထွက်လေတို့ဖောင်းနေပိန်နေလို့ညာလာနေပဲလာနေဒါတော့အဆိုပဲအဲ့ဒါတော့သဘာဝမဟုတ်သေးဘူးသဘာဝအဲ့ဒီနောက်ကမှရှိနေတဲ့သဘာဝကိုမြင်အောင်ကြည့်မယ်နော်ဖောင်းနေပိန်နေဆိုဖောင်းနေဖောင်းနေခိုင်းတော့မှတွန်းတက်လာတယ်လျှော့ကျသွားတာတယ်ညာလာနေပဲလာနေဆိုတွန်းကန်တဲ့သဘောလေးတွေအမျိုးလေးတွေပေါ့အဲ့ဒီသဘာဝမြင်အောင်ကြည့်ရအဆိုလေးတော့ရပ်မနေအောင် ကျိုးအဆိုးလောက်တွေကြနေတဘာဝမမြင်ဘူးတဘာဝမမြင်တော့လဲအသိဉာဏ်မဖြစ်ဘူးအသိဉာဏ်မဖြစ်တော့လဲကြာတော့လဲရှစ်ပြတ်တာညီးငွေတာဖြစ်တတ်တယ်အဲကြောင့်မို့တဘာဝမြောင်မှရုပ်ဆိုရုပ်တဘာဝမြောင်မှနာမ်ဆိုနာမ်တဘာဝမြောင်မှဒါခဏခဏပြောတာနော်သေချာမှတ်တာနံပါတ်1ကဝိပဿနာရှုတဲ့ပုဂ္ဂိုလ်များဗာမြောင်မှလဲတဘာဝရုပ်ဆိုရုပ်တဘာဝနာမ်ဆိုနာမ်တဘာဝမြောင်မှရုပ်ဆိုပရိဝိဒဆိုမာရာပြောတာကျမ်းတာချောတာလေးတာပေါ့တော့ဒီတဘာဝတွေမြောင်မှ အဲ့လိုတွေပြီးတော့အာဘောဓဆိုယုတ်စီတာဖွဲ့စီတာ တေဇောဓဆိုပူရာအေးတာပြီးတော့ဝါယောဓဆိုတွန်းတာတွန်းကနာထောက်ကနာဒီတဘာဝတွေမြင်အောင်ရှိပါတဘာဝတွေမြင်သွားပြီဆိုဒီတဘာဝတွေကအကြောင်းကျိုးဆက်ဆက်ဖြစ်ပုံကိုမြင်အောင်ရှုရမယ်တဘာဝနှမျိုးပေါ့ရုပ်တဘာဝနာမ်တဘာဝရှိတယ်အကြောင်းကျိုးတဘာဝရှိတယ်နှမျိုးပေါ့ဥမာသွားတယ် လှမ်းနေဆိုလှမ်းကျင်တဲ့စိတ်ကအရင်ပြင်လှမ်းကျင်တဲ့စိတ်ကြောင့်ဒီဝါယုရုပ်ရတွန့်ကန်သွားအဲတော့လှမ်းကျင်တဲ့စိတ်ကအကြောင်းမဝါယုတွန့်ကန်တဲ့ကအကျိုးပဲတွန့်ကန်တော့ကြည်နေရင်လည်းနောက်ကစိတ်ကပြန်သိတယ်ရှေ့ကတွန့်ကန်တဲ့သဘောကိုနောက်ကစိတ်ကသိနေတွန့်ကန်ရင်တွန့်ကန်နေတာအကြောင်းနောက်ကသိတဲ့စိတ်ကအကျိုးအဲလိုအရာလုံးအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးနောက်ကြတာတွေကကမ္မဋ္ဌာန်းဆရာတွေကသင်ပေးရတဲ့အကြောင်းကျိုးမျိုးအဲလှမ်းတော့မယ်ဆိုလှမ်းကျင်တဲ့စိတ်တွေကိုသိပြီးမှရှု ဒီဝင်လေထွက်လေဆိုရင်လည်းဝိပဿနာအဖြစ်ကြောင်းရုပ်သိခြင်းရှုသွင်းခြင်းနဲ့စေတခြင်းရှုလိုက်သူ့ကတော့မှတ်ဆရာမလို့သိနေလုံလောက်တယ်ရှုသွင်းခြင်းနဲ့စေတခြင်းဝင်လေထွက်လေဝင်လေထွက်လေအဲ့ဒါအကြောင်းရုပ်တဘာဝမြောင်လို့ချင်းစိတ်လေးစိတ်ဦးလေးကိုရှုခိုင်းတယ်အဲကိုယ်ရင်လည်းဒီဆန့်ရင်လည်းဆန့်ခြင်းနဲ့စိတ်ရင်ဖြစ်တယ်ကိုယ်ရင်လည်းကိုယ်ခြင်းနဲ့စိတ်ပေါ့အဲ့ဒီစိတ်လေးကိုရင်ရှုပါ အဲ့လိုရှုပါများလို့စိတ်ဦးလေးခြင်စိတ်လေးရှုပါများအကြောင်းရွတ်တဘာဝကွဲသွားပါတယ်ဒီအကြောင်းရွတ်ဆက်ဆက်ဖြစ်နေယုံနံတဘာဝတွေကနောက်တစ်ခုကဘာကိုဘုန်းကြီးတို့ကသိအောင်ရှုရမလဲဆိုအနေစာဒုက္ခအနာတ္တဒါမျိုးအောင်ရှုရအဲ့ဒီနေရာမှာဘုန်းကြီးတို့နေစာဒုက္ခအနာတ္တမျိုးအောင်ရှုတဲ့အခါမှာဒီစာဝေနေဝိသုရိမတ်တို့ဘာလို့ပါရရကိုဆရာတော်ကြီးများက မှတ်သားလို့လွယ်အောင်ပေါ့ဗျာသူကတော့ဘာပြောလဲဆိုအနိစ္စလက္ခဏာကိုတန်တတိယဖုံးလွှမ်းထားတဲ့ဒါမျိုးလေးတွေပေါ့ဒုက္ခလက္ခဏာကိုဣရိယာပုဂ္ဂဖုံးလွှမ်းထားတယ်အနတ္တလက္ခဏာကဏဖုံးလွှမ်းထားတယ်ဒါမျိုးလေးတွေမိတ်တာဒါလေးတွေလည်းသိထားဖို့ရည်ကြည်တယ်နော်ဒါလေးတွေအဲ့ဒီအကြောင်းအရာလေးပြောမယ်ရှင်းပညာရှိတယ်ဒါတော့ဝိသုဒ္ဓိမတ်မှာလာတဲ့အဟောပြန်ရေးတာပါဖြစ်တာပြတ်တာကိုနှလုံးမသွင်းဘူးဆိုရင် တန်တတိယဖုံးလွှမ်းနေတယ်အဲလိုဖုံးလွှမ်းတဲ့အခါအနေဆလက္ခဏာမထင်ဘူးဒါကြောင့်မို့အနေဆလက္ခဏာတန်တတိယဖုံးလွှမ်းနေဖြစ်စဉ်နဲ့ဖုံးလွှမ်းဒုက္ခလက္ခဏာဣရိယာပုကဖုံးလွှမ်းနေအနတ္တလက္ခဏာကဏဖုံးလွှမ်းနေပြောဒီမှာကြည့်ပါဗျအခုနည်းနည်းလေးထိုင်လာရင်နာကျင်ကြိုက်ခဲတဲ့ဒါဒုက္ခဝင်လာကြောက်တော့အဲ့ဒါကိုဘုန်းကြီးတို့ကဘာလို့နာကျင်ကြိုက်ခဲလာဘုန်းကြီးကအခုညောင်းလိုက်ဟိုလိုလှုပ်လိုက်ဒီလိုလှုပ်လိုက်ဆိုတော့ ဒီနာကျင်ကြက်ခဲမှုကပြောက်သွားဣရိယာပုလေးပြင်းပြင်းပေးတာဖုံးလွှမ်းနေခေါ်နော်လူတယောက်ကနာကျင်ကြက်ခဲတဲ့သဘောဒုက္ခသဘောတွေကိုပါလေဒုက္ခလက္ခဏာတွေကိုဣရိယာပုကဖုံးလွှမ်းထားတယ်လူတယောက်ကအမြဲတမ်းသွားနေပါပြီညောင်းလာတော့ညောင်းလာတော့ထိုင်ချလိုက်တာပဲသွားနေဣရိယာပုထိုင်ချတယ်ပြောင်းလိုက်တာပဲကြာကြာထိုင်မြတော့လည်းညောင်းမြန်တာဟောတခါမတ်တရရလည်းပြန်မတ်တရရတော့ညောင်းမြန်တခါလဲအိလည်းပြန်လဲတဲ့ဂျိုင်းမိန်တာ လို့မျိုးဣရိယာပုရိဒီခံစားရတဲ့ဒုက္ခအောင်တာဣရိယာပုရိဖုံဖုံဖုံဖုံဖုံဖုံပြန်လိုက်ဒီလိုအိတ်လိုက်ထိုင်လိုက်ရလိုက်သွားလိုက်လျှောင်းလိုက်နှမျိုးစုံလို့နော်ဒီတနေ့ဣရိယာပုတစ်မျိုးနဲ့ကွာရှားကြီးမနေနိုင်အဲ့ဒါကိုရှင်းရှင်းသူတော်ကောင်းတွေကဒီဝိသုရိမဲ့ကြည့်ပြီးတော့ဒုက္ခလက္ခဏာကိုဣရိယာပုကဖုံးလွှမ်းထားတယ်နောက်အနိစ္စလက္ခဏာကိုတန်တရိယဖုံးလွှမ်းထားတယ်နော် အဲ့ဒါလေးပဲကြည့်မယ်နော်တန်တတိဆိုတာကဘာလဲဆိုဖြစ်စဉ်တွေပြောတာပေါ့ဗျာယုံနာတဘာဝတွေရုပ်တဘာဝနာတဘာအစင်မပြတ်ဆက်ဆက်ဖြစ်နေတဲ့သဘောကိုတန်တတိခေါ်တာအမြဲမပြတ်ဖြစ်နေယုံနာအစင်တန်ယုံနာတေယုတ်တရားနာတရားအစင်မပြတ်ဆက်ဆက်ဖြစ်နေရဆိုဘာလဲဆိုအရင်ယုံနာလို့ဖြစ်ပြခဏနောက်ယုံနာတွေဖြစ်ပြခဏဒါမျိုးပါအခြားမရအောင်ဆက်တက်ဖြစ်နေလို့ ထင်ရအောင်ပေါ့လေအဲ့လိုမျိုးကိုဆက်ပြီးဖြစ်နေတကူပြီးတကူတကူပြီးတကူတကူဆက်တိုက်ဖြစ်အဲဖြစ်နေရတယ်ဖြစ်စင်နေရသိမြန်တော့ဘာတင်လဲဆိုတော့အရှိပဲအဖြစ်ဘက်ကအာရှိလို့ဖြစ်သွားတော့အခုအစ်ဖြစ်တဲ့ရောက်တော့အရင်မြင်ရတဲ့ရောက်ထုပဲလို့အောင်မရတော့မမြစ်ကြီးတစ်ခုရကာမီမှာထိုင်ကြည့်နေပေါ့ခုနမြင်တဲ့ရခုရေပဲဒီလိုပဲထင်တယ်ကိုမြင်တဲ့ရအောက်စီသွားပြီအရင်အစ်စ်အစ်စ်တွေပေါ်လာ ဖြစ်စဉ်တွေကသိမ့်မြန်တယ်ရေထဲမပြတ်စီးနေတော့ဟုတ်လားအခုမြင်တဲ့ရေကအရင်ကမြင်တဲ့ရေရေပဲလို့ဒီလိုစိတ်ကထင်မှတ်တာပေါ့ဗျာအဲ့လိုပဲယုံ nant တရားတွေကသူကအတိတ်တွေပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဈာမရှိဆက်ဆက်ဖြစ်နေလို့ဒီယုတ်ဒီဒီယုတ်ဒီနာပဲထင်တယ်အဈာမရှိအဆက်ဆက်မပြတ်ဖြစ်နေတာကိုဆာမတော့နိရန္တာလို့တောင်းတယ်ပေါ့ဗျာနော်ဥပမာဆိုတော့မီး မီးမငိမ့်နေတဲ့ရေနံမီးတုပ်ကြီးတစ်ခုပေါ့ကင်ပြီးတော့ဒီလိုခတ်သွက်သွက်လောက်ရမ်းလိုက်အဝိုင်းကြီးလို့ထင်ရအကောင်းကောင်းနဲ့မြန်မြန်ရမ်းလေးတွေဒီမီးဝိုင်းကြီးတစ်ခုတည်းလို့ထင်ရတကယ်တမ်းကျတော့ဒါဆက်မြပြဖြစ်လို့မီးဝိုင်းလို့ထင်ရတာမီးဝိုင်းတော့မဟုတ်ဒီလိုဆက်မြပြဖြစ်လို့အဝိုင်းတစ်ခုလည်းထင်အဲ့ဒီလိုပဲဒီယုံ nant တရားတွေကအကြမကြီးရနာမှုမရှိဆက်တက်ဆက်တက်ဆက်တက်ဆက်တက်ဆက်တက်ဖြစ်နေ ငေရတော့အနေဆလက္ခဏာမြင်ဖို့ခက်တယ်တတိနဲ့ညာနဲ့ကြည်တတ်မှကြည်တောင်လည်းဆရာသမားတွေကသင်ပေးရတော့ဗောနော်ခန္ဓာကိုယ်ကြီးမှာသွားနေကသွားရုပ်တွေရက်ရက်နေကရက်တဲ့ရုပ်တွေထိုင်းနေထိုင်းနေလျောင်းနေလျောင်းနေရုပ်ရုပ်တွေအစင်မပြတ်ဖြစ်တာဟုတ်ဘယ်ဟာလို့လို့သွားနေခိုက်တာမှာရုပ်တွေအများကြီးဖြစ်ပြီးပြတ်သွားတာထိုင်နေခိုက်တာမှာလည်းဒီခုနကဘုန်းကြီးပြောတယ်ဥရပြညာလောက်ရောက်ဒီခြေလက်ခြေတလန်းထဲမှာကိုအများကြီးတွေ့တယ် တကွေးတဆနဲ့လည်းအများကြီးတွေ့တာဒီအတန်တတန်နဲ့မှာကိုနောက်ပိုင်းအဲ့ဒီဥရပြညာတော်ထင်ရှားရောက်လာရအများကြီးတွေ့တာအဲ့ဒီမျိုးဥမာပေးတာတော့ခွန်ကြီးတို့ဘရွစိတ်ကြောင်းတို့ဘာတို့ပေါ့လေခလန်းသွားရင် အနီကြောင်းကြီးတွေ့အနီနာကြီးမှာတကောင်းတကောင်းတကောင်းအဲ့ဒါမျိုးသွားတွေ့ရုံနဲ့ဖြစ်ပြတယ်ိတ်မြန်းနေတဲ့ကာယဘုန်းကြီးလည်းတခုတည်းတည်းအမတ်ဆတော့ဒီလိုပါပဲယောဂီမဆိုဥရပြညာမရောက်သေးရင်တမာရီအားမကောင်းသေးရင်ဒီ တစ်ခုတည်းပဲနောက်ကြတော့ခုနပြောတဲ့တဖောင်းတပိန်နဲ့မဟုတ်ဘူးဒီတဖောင်းတပိန်နဲ့မှအများကြီးတွေ့တာအရင်ကတော့တရှုတရှိုက်တဖောင်းတပိန်ဒါပဲတွေ့တာခြေတလန်းဒါပဲတွေ့တာနောက်တော့ခြေတလန်းတွေမှာယုံနာနေအများကြီးပေါ်ပြီးပြောပေါ်ပြီးပြောဖြစ်နေတယ်တကွေးတဆနဲ့မှအများကြီးဖြစ်နေတရှုတရှိုက်တဲ့မှာမြန်ဒါအများကြီးတွေ့တော့ပေါ့ဗျဖြစ်စဉ်เนี่ยသိဉာဏ်တဲ့ခါကြအောင်လားဒါကြောင့်မို့ဘုန်းကြီးတို့ အနေဆလက္ခဏာကိုတန်တတိယဖုံးနေဖြစ်စဉ်နဲ့တိတ်ညာတို့ဖုံးကွယ်ထားသလိုဖြစ်တော့ဒီဥရပြညာတော့ရောက်သွားရင်တော့ရှင်းရှင်းလင်းလင်းမြင်ပါတယ်ဒါကြောင့်မို့စူးစမ်းအထုတ်အထုတ်ရပါတယ်ပုံမှန်လေးတော့မကြည့်အောင်နေရဘုန်းကြီးတို့ရှင်တို့တို့တာဟောသွားတဲ့တရားကြီးကြံစကြံစီတဲ့မဟာပုရိသဝိတက်ကဆိုကောင်းသောအကြံစီအဲ့မှာ ရနိုင်မှုတွေလိုချင်မှုတွေအကြည့်နေမရဘူးအဲကြောင့်ကိုယ့်အလုပ်ကလိုချင်မှုတွေလည်းမထားနဲ့စိတ်ပြည့်ငြိမ်ဝေးတာလည်းမထားနဲ့ဒါရချင်မှုနဲ့လို့တော့လိုချင်မှုတွေအကြည့်နေလို့မရဘူးမရပြန်တော့ကစိတ်တက်ကြတာတွေပါဖြစ်ပြန်အဲ့ဒါမျိုးနဲ့ဖြစ်နေတယ်ဒါကြောင့်မို့လိုချင်မှုအာမကြည့်စင်နဲ့ဓမ္မနယ်ပယ်ဘက်မှာလည်းဟိုကိုကဓမ္မကိုဉာဏ်လုံနေဓမ္မကိုပြန်ဆောက်ရှောက်သွားမှာပဲ လိုချင်အာကြည့်နေတော့မရဘူးလိုချင်မှုအာကြည့်လေးလေးတရားနဲ့ဝေးလေးလေးဖြစ်တတ်တယ်ပြီးတော့နောက်ဆုံးတစ်ခုကတော့ဗာလဲဆိုတော့အနတ္တလက္ခဏာကိုကဏကဖုံးလွှမ်းထားတယ်ဒါလေးလည်းကောင်းပါကဏဆိုတာက တစုတည်းတတွဲတည်းစုပြီးတွဲပြီးခဲပြီးနေတဲ့ယုံ nant တဘာဝယုံ nant တရားတွေကိုကဏလို့ခေါ်တော့ ကဏကတော့တန်တတိကဏတမူဟကဏကိစ္စကဏအာရမဏကဏဆို၄မျိုးရှိတာပေါ့တန်တတိကဏဆိုဒီယုံနံတရားတွေရဲ့ရှင်းနောက်အဖြစ်နဲ့နောက်အဖြစ်အပြက်ပေါ့ဗျရှင်းနောက်ဖြစ်ဖြစ်အဖြစ်နဲ့အပြက်စကလုံးလုံးကနဲ့ခဲကလေးတွဲပြီးဖြစ်နေတာကိုဒါတန်တတိကဏခေါ်ပါတယ်နောက်ပြီးတော့ဗာလဲတမူဟကဏတမူဟကဏဆိုတာဗာလဲဆိုဒီယုံနံတရားတွေဖြစ်လာတဲ့အခါမှာ ရုပ်တရားဘယ်တော့မှတခုလည်းမဖြစ်ဘူးရုပ်တစ်လုံးနဲ့ခွဲမဖြစ်ဘူးအ ਨੇ ဆုံးယုတ်ကလ၈ခုအနေနဲ့၈ခုတွဲပြီးဖြစ်တယ်အစေအနာရတာဩဇာတက်ကြီး၄ပါးပေါ့တက်ကြီး၄ပါးတော့ပါနေမှာဘယ်ရမလဲဆိုတက်ကြီး၄ပါးပါအဲ့ဒီတက်ကြီး၄ပါးမှာအစေအနေနဲ့မြင်နိုင်တယ်အနာအနေနဲ့လည်းသိနိုင်တယ်အရသာအနေနဲ့သိနိုင်ဩဇာအနေနဲ့လည်းသိနိုင်ဒီတက်ကြီး၄ပါးဟာတက်ကြီး၄ပါးနဲ့ဒီအလုံး၈ပါးပေါ့ အနည်းဆုံးယုတ်တစ်ခုယုတ်တစ်ခုတစ်ခုမှာဒီကလပ်နေ၈ခုယုတ်ကလပ်တစ်ခုတစ်ခုမှာအနည်းဆုံး၈ခုယုတ်ပေါင်းရှိတယ်ပေါ့နန္တရားတွေလည်းဒီလိုပါပဲစိတ်ဆိုစိတ်တခုလည်းဘယ်တော့မှမဖြစ်ဘူးသူနဲ့တူအနည်းဆုံးစေတသိက်တပ္ပစေတသာနာစိတ်ခုနှစ်ခုရှိတယ်အလုံးပေါင်းလိုက်၈ခုဒါကြတော့ဗိဓမာလေးနည်းနည်းနားလည်မှသိတာတော့ဟိုလိုကြသိဖို့ခက်မြင်သိစိတ်ဆိုပါတော့ဗျာဘုန်းကြီးကိုကြည်နေမြင်သိစိတ်ဖြစ်တယ် အဲ့ဒီစိတ်နဲ့အတူနောက်ကစေတသိက်တွေဖတ်တာတို့ဝိညာဉ်တို့သင်ညာတို့စေရနာတို့ဧကဂရာတို့ဇီဝိတ္တိမနတိကာရဆိုတပ္ပစိတ်တာနာစိတ်ခုနှစ်ခုအတူတွဲဖြစ်တယ်အဲ့လိုတွဲဖြစ်တာကိုသမုဟခဏလို့ခေါ်တယ်ယုတ်ကလည်းဘယ်တော့မှတစ်ခုတည်းမဖြစ်ဘူးကျန်တဲ့ယုတ်တွေအနည်းဆုံး၈ခုတွဲဖြစ်တာဒါကိုသမုဟခဏနန္တရားတွေကတော့ဘယ်တော့မှသူတစ်ခုတည်းမဖြစ်ကျန်တဲ့စေတသိက်တရားနဲ့တွဲဖြစ်နေတဲ့အတွက်သမုဟခဏလို့ခေါ်လို့ခေါ်ပါတယ်နောက်ကိစ္စခဏ ကိစ္စကနာဆိုတာဘာလဲဆိုတော့ခုနမြင်သိစိတ်စကုဉ္ဉ္စိတ်နဲ့တူသဗ္ဗစေတသာနာစိတ်ခုနှစ်ခုပေါ်ရဖတ်တဝိနာတင်ညာစေရနာဧကဂရဇီဝိတေနိမနတိကာရအဲ့ဒီရှိခုနဲ့တွဲဖြစ်တဲ့ကစကုဉ္ဉ္စိတ်ကမြင်ခြင်းကိစ္စကိုအလုံးလုံးတတ်ပေါ့ဒီထဲမှာစကုဉ္ဉ္ရဲ့နောက်တာစေတသိက်တွေကဖတ်တဝိနာတင်ညာစေရနာဧကဂရဇီဝိတေနိမနတိကာရခုနှစ်ခုပေါ့အလုံးရှိခုတွဲပေါ့ အဲ့ဒီထဲမှာစကုညာမြင်ခြင်းကိစ္စကိုဆောင်ရွက်တယ်ပေါ့ဗျာဖတ်တာကအာယုံကိုတွေးကြည့်ခြင်းကိစ္စကိုဆောင်ရွက်တယ်သူကိစ္စနဲ့တော့ဝေနာကအာယုံရတာခံစားမှုကိစ္စကိုဆောင်ရွက်တယ်ပညာက မှတ်သားမှုကိစ္စစေတနာကတိုက်တွန်းလို့ဆိုတဲ့ကိစ္စဧကဂရအာယုံတစ်ခုတည်းမှာကပ်ပြီးတီးနေတဲ့ကိစ္စကိုဆောင်တယ်ဆောင်ရတာဖြစ်တယ်အဲ့ဒီလို ဆောင်ရွက်တဲ့နေရာမှာဖြစ်ကြတဲ့နေရာမှာတစုတဲ့တခဲရီဖြစ်တာကိုကိစ္စကနာလို့ခေါ်ပါတယ်။ဒါကြောင့်ယုတ်တရားတွေမှာလည်းဒီတိုင်းမှာအနည်းဆုံး၈ပါးရှိတယ်လေ။ခုနပထဝီပထဝီရဲ့အဓာတ်ကြီး၄ပါးရဲ့အစင်းရဲ့အနံ့ရဲ့အရာသာဩဇာအလိုအနည်းဆုံးယုတ်ကလတစ်ခုမှ၈ခုလောက်ရှိတယ်။အဲ့ဒီထဲမှာပထဝီကပထဝီကသူက သူ့ရဲ့ကိစ္စ ဘဒုကိစ္စအဘောအဘောရဲ့ကိစ္စကိုသူသူကိစ္စနဲ့သူ ဆောင်ရွက်တယ်ဒီဇောကဒီဇောဝါယောဝါယောပေါ့သူ သူကိစ္စနဲ့သူဆောင်အတိအကျဆောင်ရွက်တယ်အဲ့လိုဆောင်ရွက်ပြီးတော့ဆောင်ရွက်တဲ့အခါမှာယုတ်တရားစုတွဲခဲပြီးတော့ဖြစ်လို့ဘာခေါ်လဲဆိုတော့ကိစ္စကဏလို့ခေါ်ပါနောက်တစ်ခုကတော့အာရမဏကဏပေါ့နော်ဒီခုနကိစ္စကဏကြတော့ဘုန်းကြီးတို့တာမန်နဲ့တော့မမြင်နိုင်ဘူးဗျ ဉာဏ်မျက်စိရမှမြင်တယ်ဉာဏ်မျက်စိမရရင်တော့ဒီဘာဖြစ်တတ်လဲဆိုတွေ့စုတွေ့နာပုဂ္ဂိုလ်တ attva ယောက်ျားမင်းမှာဒီကိုရောက်သွားတတ်တယ်ဉာဏ်နဲ့မြင်လိုက်မှဟောဒါတွေရုပ်တရားတွေတွေ့ခဲ့ဖြစ်နေပဲနာမ်တရားတွေတွေ့ပြီးစုပေါင်းပြီးဖြစ်နေတဲ့အရာတွေပဲဒီလိုမြင်တယ်ဒါကြောင့်ဉာဏ်နဲ့မြောင်ကြည့်ရနော်နောက်တစ်ခုကတော့အာရမဏကဏလို့ခေါ်ပါတယ်အာရမဏကဏဆိုတာဘာလဲဆိုမြင်သိစိတ်စကုဉ္ဉစိတ်နဲ့တူစေတသိက်တရားတွေကယူပါယုံကို တပေါင်းနဲ့နေတာအာယုံပြီးသွားဖြင့်ပရမထတာတစ်ခုနဲ့ထင်ရအောင်လို့စုတွဲခဲနေအာရမဏကတအာယုံပြုပြီးဖြစ်တဲ့သဘောပါပဲဒါလေးမှတ်ထားပါဒီတော့သူတို့ကဒီလိုအနိစ္စဒုက္ခအနတ္တမြင်အောင်မှတ်တဲ့ကာမှာစနစ်တကျရှုတတ်ဖို့ရည်ကြည်တယ်မရှုတတ်ရင်တော့အနိစ္စရှုမှတ်နေတဲ့တန်တရာဖြစ်စဉ်နဲ့ဘုံလုံးမျိုးမမြင်နိုင်ဘူး ဒုက္ခရှုမှတ်နေလဲဣရိယာပုတွေခဏခဏပြင်းနေလဲဒုက္ခသဘာဝမမြင်နိုင်အနတ္တရှုမှတ်နေလဲခုနကဏတွေကဖုံးလွှမ်းနေလဲအနတ္တသဘာဝမမြင်နိုင်ဒါကြောင့်ရှုတတ်ဖို့အရေးကြီးတယ်ဟုတ်ဒါလေးသတိထားဖို့ဒီထဲမှာဘုန်းကြီးတို့ဒီနေ့ကောင်းစီထဲမှာပြောသွားတာတော့လားတန်ဖို့ပတ္တိတံဘုံညောဒီပတ္တိတံဘုံရှင်ရဲ့ခုနက ဝိသုရိမကညွန်ထားတာကိုလက္ခဏာရတ္တပစ္စုပတ္ထဒါလေးနည်းနည်းပြောပါဦးပတ္တိတံမောဇိယလက္ခဏာဘာလဲကာယစိတ်တတရထဝပဒမကိုအပူစိတ်အပူတွေကိုအပူဆိုပါစိတ်စိတ်တိတ်ပူစိတ်ပူစိတ်တိတ်ပူတွေငြိမ်းအေးတာပြောစိတ်စိတ်တိတ်ပူတွေငြိမ်းတော့ကိုယ်ကလည်းလုံးလုံးငြိမ်းသွားတာပေါ့လေသူကစိတ်တိတ်သဘောတရားတွေရုပ်သဘောတရားမဟုတ် ဒီကာယပတ္တိစေတပတ္တိဖြစ်ပြီဆိုရင် အပူတွေငြိမ်းတယ်ပူတွေငြိမ်းတော့ကိုယ်ကိုအပူတွေငြိမ်းတဲ့အခါကျစိတ်ပူတွေစေတသိက်ပူတွေငြိမ်းတော့ကိုယ်ကိုယ်လည်းငြိမ်းတော့ပါဗျာဒါကိုပြောပါသူ့ရဲ့လက္ခဏာသူ့ရဲ့ရတကဘာလဲဆိုတော့ကြောင်းကြခြင်းကြောင်းကြခြင်းပူခြင်းကိုနှိမ်နှင်းပယ်ဖြောက်ပြီးတော့ဒီတော့သူ့ရဲ့ပစ္စုပ္ပန်လှုပ်ရှားမှု ကင်းပြီးတော့ငြိတဲ့သဘာဝပဲအဲ့ဒီလိုမျိုးစိတ်ထဲမှာထင်မြင်တော့ပေါ့ဗျာယောဂီညာနဲ့မှာအဲ့လိုမှတော့အဲ့တော့ဒီနေ့ဘုန်းကြီးတို့ဒါကတော့ပတ္တိတန်ဖိုးစဉ်ရဲ့ပတ်သက်ပြီးတော့အထိပ္ပယ်လေးတွေဆက်ဆက်တဲ့ကိစ္စရတပစ္စုပ္ပထအကြောင်းလေးတွေပေါ့နောက်တစ်ခါဗာပြောခြင်းလဲဆိုတော့ဘုန်းကြီးတို့တတ္တမပရိရူပကတုတ်ဒီတုတ်လေးပြောခြင်းပါတယ် ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့တရားထုတ်တာနဲ့လည်းသက်ဆိုင်နေလို့ဒီတုတ်လေးကိုစပြောမှာပေါ့ဒီတုတ်ကဘယ်မှာပါလဲဆိုခွန်ကြီးတို့ဣဒာနဝကတန်ယုတ်တရမပရိဒီဘကတုတ်ဆိုကတ္တဝတန်ယုတ်ထဲမှာလည်းပါတယ်ဆာမနာ422မှာပါတယ်ပေါ့ဒီတုတ်လေးရဲ့အကြောင်းကိုစပြောတော့ဗောဗျာမြတ်စွာဘုရားတာဝတိကျောင်းစေတုံတာဝတိမြို့တော့ စေတုံကျောင်းတော်နဲ့တရင်တောင်းနေတဲ့ချင်းရှင်မကတ္တဗတို့အကုန်လုံးသိပါတယ်ဒုတင်တရားတွေ73ပါးလို့ဆောင်းထားတဲ့ပုဂ္ဂိုလ်ဖရာသည်ရောက်လာပြီးတော့မြတ်စွာဘုရားလျှောက်ပါတယ်မြတ်စွာဘုရားအရင်တုန်းကဘုရားရှင်တိခါဘုရားပြညတ်ထားတယ်အလွန်နှဲပါတယ်ရှေခါတော့ဒါပေမဲ့ရဟန်းတွေကတော့ မညာဖွညာဓာတမက်တွေဖို့ရကြတယ်ဗျာအခုကြတော့သိခါဘုတ်တရားအများကြီးပဲဖြစ်လာအများကြီးပညာထားတယ်ဒါပေမဲ့လို့ရဟန်းအနည်းငယ်လောက်ပဲယောဂီနည်းလောက်ငယ်လောက်ပဲမညာဖွညာရဟောတော့ဓာတဖို့တောင်ပြောသွားတယ်နော် ပြန်ပြောမယ်နော်သူဒါဖရာလက်ထက်ကကိုဖြစ်ခဲ့တာဘုန်းကြီးတို့ဒီဘက်လက်ထက်ကဟိုကြီးပဲနော်မြတ်စွာဘုရားပထမဝါ20တွင်မှာ သိခါဘုတ်တွေမပြည့်ညက်ခဲ့ဒါပေမဲ့ဆုံးမဩဝါဒတော့ပေးတာပေါ့နော်မကောင်းမှုရှောင်းကောင်းမှုဆောင်ဖြူအောင်စိတ်ကိုထားရတာဖရာရှင်နိုင်ကဆုံးမတဲ့ဩဝါဒဒါပဲပေးတယ်ဒီတိုင်းနေခဲ့ကြတရားကိုကြကြအထုတ်ကြတော့တရားကိုအဓိကထားလုပ်လို့ကြတာနာဘုံရောက်တယ်ယောဂီပဲဖြစ်ဖြစ်မျိုးသားပဲဖြစ်မျိုးသမီးပဲဖြစ်ဖြစ်တရားကိုရှည်တန်းတင်ပြီးတော့ အကျင့်ကြအထောက်ကြအဲ့ဒီဗြဟ္မဘောဓိဝါ20အတွင်းမှာဘုရားရှင်ကနေသိခါဘုယူလွန်တဲ့ပုဂ္ဂိုလ်ကမပေါ်သေးတော့သိခါဘုပညာတာမရှိဘူးဗျအမှန်လားနည်းပါတယ်ဒါပေမဲ့လို့ဒီရန်တော်တွေကယောဂီပဲဖြစ်မျိုးသားပဲမျိုးသားပဲမျိုးသမီးဖြစ်ဖြစ်တကယ်တရားအထောက်ကြတယ်အထုတ်တဲ့ခါကျမညာဖုံညာရတ္တမဲ့ဖို့တီအောင်လွယ်လွယ်နဲ့ရကြတယ်။ဟောနောက်ပိုင်းကျတော့ဒိဋ္ဌာဝရီကျူးလွန်တဲ့ပုဂ္ဂိုလ်ကများလာတယ် သိက္ခာပုဒ်တွေထထထထထထပညာအများကြီးဖြစ်လာဖြစ်လာပြီမလို့သိက္ခာပုဒ်တွေပညာလို့များများပညာလို့ရင်တော့ဒါတွေကိုစောင့်ထိရင်နဲ့ရှင်မဂတ္တဗဆိုလိုတာတော့မညာဖုန်ညာရတဲ့ပုဂ္ဂိုလ်များများပေါ်ဖို့ကောင်းတယ်အခုကသိက္ခာပုဒ်တွေများများပညာလေးလေးပါဖြစ်လာလေမညာဖုန်ညာရတဲ့ပုဂ္ဂိုလ်ပုံနေသွားလေဖြစ်တာအဲ့ဒါပြောတယ်လူရောဘုံကြီးရောမြို့သားရောမြို့သူရောအကုန်လုံးပြောတယ် အဲ့ဒီလိုဖြစ်ရရင်အကြောင်းရင်းဘာကြောင့်ပါလဲဘုရားလို့ဒါကိုမြတ်စွာဘုရားလျှောက်တာဟုတ်။ရင်တော့ကသိက္ခာပုဒ်တွေမပညာဘူးနည်းနည်းလေးပဲပညာအဲ့ဒီတော့ကတော့တရားတွေရလိုက်ကြတာ။ခုသိက္ခာပုဒ်တွေအများကြီးပညာလိုက်တယ်တရားရတဲ့ဘုရားအင်မတန်ကိုနည်းပါတယ်ဗျာ။အဲ့ဒါဘာကြောင့်ပါလဲမေးတယ်နော်။ဒါဘာပြောချင်တာလဲဆိုဒီခါဒီခါမှဟုတ်လား။တရားထုတ်တဲ့အခါမှာဆရာသမားတွေကအပိတရားတွေဟောမှာပေါ့ ဟာဒီဆရာနဲ့တွေ့ရကိုတရားရပါတယ်အထုတ်ဆောင်ဟိုဖရာလက်ထက်ကတော့မရလုံးလို့နော်ဘုရားလက်ထက်မှာဒီတိုင်းမလွယ်ဘူးဗျာတကယ်အထုတ်မှရမှာတာန်လေးနဲ့မရဘူးနော်ဒီမှာရှင်မကတ္တဝရဒါကြောင့်မေးတာတာနာရဲ့အရေးအတွက်နောင်ရေးတွေကိုကြိုပြီးတော့တွေးပြီးတော့မေးတာပါအဲ့မှာမြတ်စွာဘုရားမေးပါတယ်ကတ္တဗာတဲ့တတ္တဝါတွေကဆုပ်ယုပ်လာတဲ့ကသူတော်ကောင်း ဆုပ်ယုပ်တဲ့အတွက်သူတော်ကောင်းတရားတွေကကွဲလာတယ်ကွဲလာရင် ကွဲလာလို့ရှိရင်တဲ့ဒီလိုပဲဖြစ်တတ်ပါတယ်တဲ့တိခဘုရားများတဲ့ကရဟန်းနေငယ်သာရတ္တဖို့တီးကြတယ်ဘာဖြစ်ဆုပ်ယုတ်တဲ့ကာယဆုပ်ယုတ်တဲ့ကာလဟိုကြည့်မှုကြံမှုအားနေတဲ့ကာနာအဲ့ဒါဆုပ်ယုတ်တယ်လို့ပြောတော့မှာနော်အဲ့လိုဖြစ်လာတဲ့ခါကျတော့ဘာဖြစ်လာလဲဒီလိုကောင်းတရားရတဲ့ပုဂ္ဂိုလ်ရတ္တမေရတ္တဖို့ရတယ်ကနည်းနည်းပဲရှိတော့လောကမှာတဲ့အဲ့မှာဆက်ဟောတယ် တရားတို့တရားရောင်မပေါ်သေးသမျှကာလပတ်လုံးသူတော်ကောင်းတရားမပြောက်ွယ်ပါဘူးတရားတို့တရားရောင်တွေပေါ်လာတဲ့အခါမှာသူတော်ကောင်းတရားပျောက်ွယ်သွားမယ်အဲ့ဒါတတိထားနော်အကောင်မှာတရားတို့တရားရောင်တွေပေါ်လာဟိုကမြန်မြန်ရတယ်ဒီနည်းကမြန်မြန်ရတယ်ဟိုနည်းကမြန်မြန်ရတယ်အဟုတ်ထင်မှတ်ပြီးတော့ဘုံရောလူရောပေါ့တယုံယုံတဝုံဝုံသွားလိုက်ကြအထုတ်ကြဒီလိုတွေဖြစ်ကြအဲ့ဒီတရားတို့တရား တရားရုပ်တရားရောက်ဆိုပြီးဒါဘုရားဟောတဲ့အတိုင်းရှင်ပြောမယ်နော်ပြီးမှဘုန်းကြီးဆက်ပြောပါဥပမာအဖြစ်နဲ့ဘုရားဗာပြောလဲလောကမှာရွှေတုမပေါ်မီတော့ရွှေရွှေအစ်စ်ကမပြောက်ွယ်ပါဘူးဒါမဲ့ရွှေအတုပေါ်လာတဲ့ခါကျရင်တော့ရွှေစစ်ကပျောက်တော့တာပဲပြီးတော့ဒီလောကမှာပထဝီမြေကြီးပေါ့ပထဝီအာဘောရေတေဇောမီပေါ့မီ ဝါရော၄ပေါ့ဒီထက်ကြီး၄ပါးနဲ့သူတော်ကောင်းတရားကိုမကွယ်စေနိုင်ဘူးသူတော်ကောင်းတရားမပြောက်ကွယ်စေနိုင်ဘူးထက်ကြီး၄ပါးဖောက်ပြန်ရေတွေရေတွေဘာပြောမလဲရေတွေဖုံးလွန်မိုးတွေရွာပေါ့ရေတွေပြုတ်နော်ဒါမျိုးတွေမီးတွေလောင်အဲ့လိုဖြစ်ပေမဲ့လို့သူတော်ကောင်းတရားတော့မပြောက်ကွယ်ပါဘူးတဲ့သူတော်ကောင်း သူတော်ကောင်းတရားပျောက်ွယ်ရင်အကြောင်းကတော့ဘာလဲဆိုတော့ဒီဒီသူတော်ကောင်းတရားဒီတရားပဲပြန်ပေါ်တာပဲသူတော်ကောင်းတရားပျောက်ွယ်နိုင်တဲ့ပုံကိုယ်တွေကပဲဒီဒါနာထဲမှာပေါ်လာတယ်နော်သူတော်ကောင်းတရားမကွယ်နိုင်သူတော်ကောင်းတရားကိုကွယ်စေနိုင်တဲ့ဟိုဒါနာဖြတ်ပုံကိုယ်တွေပေါ်လေဒီတရားပဲပေါ်လာပြီးတော့ဒီဒါနာဖြတ်လို့ဒါကွယ်ပြောက်သွားတာပဲအဓိကတော့ ဒီဗုဒ္ဓဘာသာတွေကပဲကျင့်ဒီတွေအလွဲချော်တွေပြမယ်ဗုဒ္ဓဘာသာရန်တော်တွေကပဲကျင့်ဟိုကောင်းကောင်းမကျင့်မနဲ့ရန်ရောက်ဆောင်ပြီးဖြက်စီးပြတာမျိုးကြောင့်ဒါနာပျောက်ကွယ်နိုင်တယ်ပြောတော့လေဟာတဲ့ဝန်ပြည့်ခြင်းကြောင့်နင်းမြုပ်တကယ်သူထို့တူတဲ့ဒါတော့ဥပမာနဲ့တော့တမျိုးစီဖြစ်တော့ဗောလေနင်းမြုပ်တိုင်းဒါပြက်စီးလာအဲ့လိုတော့မဟုတ်ဘူးဗျထို့တူတဲ့ပရိယတ်တိစသည်ဖြင့်ဝန်ပရိယတ်တိစသည်ဖြင့် ပြီးချင်းကြောင့်သူတော်ကောင်းတွေကကွယ်ခြင်းမဖြစ်ဘူးလေများဝန်တွေပြည်လာနစ်မြုပ်သွားပြီနစ်မြုပ်သွားသလိုပေါ့လေသူတော်ကောင်းတရားတွေပြည်စုံနေရင်တော့ဒီပရိယတ်တွေပြည်စုံနေရင်တော့သူတော်ကောင်းတွေကကွယ်ခြင်းမရှိပရိယတ်တွေမပြည်စုံရင်တော့ပျောက်သွားမှာပဲဒါဟောပါတယ်ပြီးမှအောက်ကိုဆက်ဟောပါတယ်နောက်ပြီးတော့ဒီသူတော်ကောင်းတရားတွေကွယ်ပျောက်ခြင်း၅မျိုးပေါ့လေကွယ်ပျောက်ခြင်း ၅မျိုးကပါလဲဆိုနံပါတ်1ဘိက္ခုဘိက္ခုနီဥပါဒကဥပါဒကမှာဘိက္ခုဆိုဘုန်းကြီးတို့ယဟန်တွေပေါ့ဗျာဒါမဏိတွေကုံဆိုင်တယ်ဘိက္ခုနီဆိုမြို့သမီးတွေပေါ့မြို့သမီးဘိက္ခုနီမတွေခုကျတော့သီလရှင်တွေဥပါဒကဆိုယန္နာသုံးပါးကိုကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေဥပါဒကမှာဆိုယန္နာသုံးပါးကိုကိုယ်ွယ်စီကတဲ့တရားဓမ္မတွေရှင်းတော့ဥပါဒကဥပါဒကမှာခေါ်တယ်အဲ့ဒီပုဂ္ဂိုလ်တွေကဖះပေါ်မှာမယိုသေးကြအောင်အဲ့ဒါဆိုရင်တော့ဒါနာပြောက်ွယ်တယ် တရားပေါ်မှာလည်းမယုံသေးကြတော့တန်ခါပေါ်မှာလည်းမယုံသေးကြဘူးဒိဋ္ဌာပေါ်အကျင့်တွေပေါ်မှာလည်းမယုံသေးကြဘူးတမာရီပေါ်တမာရီတရားတွေပေါ်မှာယုံသေးမှုမရှိဘူးဆိုရင်ဒီသူတော်ကောင်းတရားမေ့မင်ပြောက်ွယ်နိုင်တယ်တကယ်လို့ခုနကဘေကုဘေကုနီ ဥပဒကဥပဒကမတွေကဖရာတရားဖရာပေါ်မှာလည်းယုံယုံသေးမယ်တရားပေါ်မှာလည်းယုံသေးလေးစားနဲ့ကျင့်မယ်တရား ယိုသေးတော့ဖရာလည်းယိုသေးတာပေါ့ဗျာတရားယိုသေးတန်ခါလည်းယိုသေးတာပေါ့အသိခါဘုတ်တွေလည်းယိုသေးတာပေါ့တမာရီတရားလည်းယိုသေးအဲ့ဒီလိုယိုသေးနေတော့သူတော်ကောင်းတရားမပြောက်ဘူးအဲ့ဒီမှာလေဗုဒ္ဓကိုမယိုသေးတာနဲ့ပတ်သက်ပြီးတော့ထကရာဖွင့်ပြတာလေးဆက်ပြောချင်ပါတယ်ဗုဒ္ဓကိုမယိုသေးတာနဲ့ပတ်သက်ပြီးတော့ဥမာဖရာစီရီသွားဖူးကြတယ်စီရီပြင်မမတက်တယ်ဖနာစီတာတို့ဒီထီဆောင်တာတို့နေပူတော့ဆောင်းလို့ရပါတယ် အဲ့ဒါမျိုးဖဏစီအခြားရဟိုကြည်ဒီကြည်စကားတွေကြဲလောင်ကြဲလောင်ပြောကြဆိုကြဒါမျိုးတွေဆိုရင်တော့ဗုဒ္ဓမယုတ်တရားရောက်တာပဲအဲ့ဒါဆိုရင်တော့တာနောက်ပဲတော့သူတော်ကောင်းတရားကွဲတာပဲဓမ္မမယုတ်တရားဘာလဲဆိုတရားနာဖို့ဒီမှာစာရဘုန်းကြီးတွေအဓိကထားရေးတာနော်တရားနာဖို့ဖိတ်ကြားလိုက်တခါဘာဖြစ်လဲတရားတော်နာပါဒီမှာတာမဏေငယ်လေးတွေဘိက္ခုနီမလေးဆိုတာမဏေမလေးနဲ့ ရောနှောနေတာပေါ့ရောနှောနေတော့အဲသူတို့ ਨੇ ဆော့ကစားတဲ့ပုံစံမျိုးပေါ့ဒါမှတရားနိုင်တဲ့တခြားကိစ္စတွေလုပ်နေတာမျိုးပေါ့တရားနိုင်တဲ့အိမ်ငိုက်နေတာမျိုးပေါ့တရားနိုင်တဲ့တီးငြိမ်ငြိမ်မနာပဲနဲ့ဟိုကိုကလှုပ်ချေအားလှုပ်ဒါမို့တခြားအနီးနဲ့ပေါ့အနီးနားပုဂ္ဂိုလ်နဲ့စကားပြောနေတာတော့ဒါတရားမယုံသေးတာပဲအဲ့လိုဆိုရင်ဒါသူတို့ကောင်းတရား꿰တာပဲနောက်တန်တန်ကားကိုမယုံသေးတယ်ဆိုမထေရကြီးတွေတွေ့တဲ့အခါကျရင်ဘုန်းကြီးတို့ မထေငယ်တဲ့ဘုန်းကြီးလေးတွေဦးစင်းတွေကရှခိုးရအယုသိပေးရတယ်နော်ဒါအယုသိမပေးတဲ့ပြင်တချို့ကြဒီသင်္ကန်းကြီးတွေပတ်နေတာလက်ကြီးတွေဒီလိုပိုက်ထားလို့ရှေးတုန်းကတော့လက်အာယောကပါပစိုးအာယောကသင်္ကန်းအာယောကပေါ့ဒီလိုသင်္ကန်းကြီးပိုက်နေတာလက်ကြီးပိုက်နေတာလို့အဲ့တော့ပြီးတော့ခြေလက်လက်ဟိုမထေကြီးကိုမယုသိမလေးစားခြေတော့လှုပ်နေတယ်လက်လှုပ်နေတယ်ဒါမျိုးပေါ့မထေကြီးတွေကခွင့်ပြုပဲခွင့်ပြုချက်မရှိပဲနဲ့ တရားတွေဟောတာတွေပါတွေပေါ့ဗျာဒါမျိုးတွေနောက်သီလမယုတ်သေးတာကြပါလေသူသီလတိခါတွေတေချာပြည့်စုံမဖြစ်ကျင်တော့ဗျာတမာတိမယုတ်သေးတာဆိုတော့တမာပရှိပါခုနမကျင့်တာမျိုး ဆိုလိုတယ်လို့ဆိုအဲ့ဒီမှာဘုန်းကြီးတို့ဖွင့်သွားတာဒီမှာကောင်းစီလေးပေးထားပါတယ်နော်ဘုန်းကြီးတို့သူတော်ကောင်းတရားအတုနှစ်ပါးဆိုရင်ဘုန်းကြီးတို့ဒီနေ့အဲ့ဒီထဲမှာလည်းရေးထားပါတယ် အဲ့ဒါလေးကြည့်မယ်နော်သူတော်ကောင်းတရားတူနှစ်ပါးဆိုအဲ့ဒီတုတ်ထရပဲထပ်ပြီးဖွင့်တော့ပါအဲ့ဒါလေးကနည်းနည်းရှည်လို့ဘုန်းညာနောက်မနောက်ထားပြောတော့ပါသူတော်ကောင်းတူသူတော်ကောင်းတရားအတုနှစ်ပါးဆိုပါလဲဆိုနမတကမတုဖို့တုဒါလည်းသူတော်ကောင်းတုတရားပဲနံပါတ်1ကပရိယတိအတုပရမဇုံမတုဖို့တုဆိုတာဘယ်ဟာခေါ်လဲဒီမှာဒီတော့မှတိကျပြောတော့ပါ ဝိပဿနာညဉ်ညူးကြောင်းတရားတွေကိုမတုလို့ခေါ်ပါတယ်ဒီတော့ရထကရာဖွင့်ပြတာအဲ့ဒါလေးတွေကိုနားလည်ထားမယ်မတုဖို့တုနော်ဘာဖြစ်လို့ဒီဟာတွေကမတုဖို့တုဆိုလဲဆိုတော့ဒီတရားတွေအထုတ်တယ်ဇန်တရားပဲအထုတ်အထုတ်ဝိပဿနာတရားပဲအထုတ်အထုတ်ပေါ့ဒါတွေကဖြစ်တာပါဒါဝိပဿနာကိုအဓိကထားပြီးတော့ဝိပဿနာညဉ်ညူးကြောင်းနဲ့သုံးပါတယ်ဒါကိုပါဠိလိုဥပက္ခိတေတာလို့ခေါ်တယ်မတုဖို့တုက10မျိုးရှိတယ်ဒီ သရမပရိရူပကသုံးမှာတိုက်ရိုက်ပြောသွားတယ်နံပါတ်1ကတော့ဗာလဲဆိုဩဘာတနိဝရဏတွေကင်းကွာလာတဲ့ခါကျရင်ဇံပိုင်းမှာဆိုလဲအလင်းနမိတ်တွေလာပါတယ်ဝိပဿနာပိုင်းမှာလည်းဒီဥရပြညာရှေ့ပိုင်းလောက်ရောက်သွားရင်ဒုက္ခဝိနာတွေကကြော်လွှားသွားပြီးတော့အလင်းနမိတ်တွေတွေ့ရပါတယ်အလင်းရောင်တွေတွေ့ရတာဘလို့စပြီးတွေ့လဲဆိုရှုမှတ်စိတ်နဲ့ ကိုကရှုမှတ်စိတ်နဲ့ဒီဝင်လေထွက်လေပဲမှတ်မှဖောင်းမိမှမှမှဝါယောဒဘာပဲမှတ်မှပေါ့ကမ္မဏတကူမှတ်နေရင်ရှုမှတ်သည့်စိတ်လေးနဲ့အာယုံကတ်သွားရင်တတိယမြဲလာဒီပုံမှာတတိကတ်သွားတယ်တတိမြဲလာတယ်တတိမြဲလာရင်တဏှာတိုင်းတဏှာလောကနှစ်နာရီတိုင်းနှစ်နာရီလောကတရက်တိုင်းတရက်လောကတစ်ပတ်တိုင်းတစ်ပတ်လောကအဲ့လိုကတ်သွားရင် ခုနနိဗ္ဗာန်ကိလေသာတွေမဝင်ဘူးဗျမဝင်လာရင်ဘာဖြစ်လာလဲစိတ်ကြောင့်မို့ရင် စိတ်မဝင်လာတဲ့ကစိတ်ကကြည်လင်လာတယ်စိတ်ကြည်လင်လာစိတ်ကြောင့်ဖြစ်တဲ့စေတစာယုတ်တွေကကြည်လင်လာဟုတ်ဗျာစေတစာယုတ်တွေထဲမှာဘုန်းကြီးဝန်နာယုတ်ပါအဲ့ဒီဝန်နာယုတ်ကအလင်းအောင်ထွက်လာဒီကလည်းဆက်တိုက်ဆက်မှတ်နေတော့ဆက်မှတ်လေးလေးဒီစိတ်တွေကကြည်လင်ဒီစိတ်ကြောင့်စေတစာယုတ်တာထပ်ထပ်ထပ်ထပ်ထပ်ဖြစ်တာအဲ့ဒါဝန်နာယုတ်တွေထပ်ထပ်ထပ်ထပ်ပြီးတော့ရောင်လင်းတွေထွက်တာဒါကအဲ့ဒီ စေတစာယုတ်နဲ့အတူပါတာဥရိစယုတ်တွေကလည်းဆက်ပြီးတော့ဥရိစယုတ်ထဲမှာလည်းဝဏယုတ်ပါတယ်ဒီဝဏယုတ်ကလည်းထပ်ထပ်ထပ်ထပ်ဖြစ်တော့ဒီအလျောင်လေးတွေထွက်တော့တတိဆက်တော့တမာရီဖြစ်တော့ဗောပြတမာရီဖြစ်တော့ခုနကစိတ်ကြည်လင်နဲ့စိတ်ကြည်လင်တော့စိတ်ကြောင့်ဖြစ်တဲ့စေစားယုတ်တွေဥစားယုတ်တွေဖြစ်တယ်အဲဒီစေစားယုတ်တွေဥစားယုတ်တွေထဲမှာဝဏယုတ်ဆိုတာပါတယ်အလင်းရောင်ယုတ်ပေါ့အဲ့ဒီယုတ်တွေကများများဖြစ်တယ်များများဖြစ်လေလေအလင်းရောင်ထွက်လေလေပဲ နော်တတိတတိသမารိပညာအာကောင်းလေးလေးဒီလင်းအောင်လေးအာကောင်းလေးလေးအရင်လုံးကကြတော့ကိုကခန္ဓာကိုယ်ကဒီလိုလင်းအောင်တွေ့လဲမတွေ့ဘူးလေမတွေ့ဘူးတဲ့အခါကျတော့ဘာဖြစ်လဲလေဟိုအခုမှခန္ဓာကိုယ်ကအလင်းအောင်တွေထွက်လာအလင်းအောင်တွေမြင်လာတဲ့အခါကျတော့ကိုယ့်အကိုသဘောကျတာပေါ့ဗျာတချို့ကြတော့ကိုယ်ခန္ဓာကိုယ်နိပါဝင်ခြင်းလောက်တချို့ကြ တမာရီသိအားကောင်းလာတော့ဒီအခန်းရောအခန်းတစ်ခုလုံးလင်းနေချို့ကြတစ်ကြောင်လုံးလင်းတာရှိတယ်ချို့ကြလည်းတစ်တိုင်းလုံးလင်းတာရှိတယ်ဖျားဆိုင်တဲ့ပုဂ္ဂိုလ်များကြရင်တော့အများကြီးပေါ့ဗျာသူတို့ကယူဇနာတိုင်အောင်လင်းနိုင်တော့တချို့ဆိုပြမပြေအောင်လင်းနိုင်တာဒါမျိုးတွေအလင်းအောင်ထွက်တယ်တမာရီပေါ်မှာမူတည်ပြီးတော့အလင်းအောင်နေအဲ့ဒီဖြစ်လာတဲ့အခါကျတော့ဟောငါမှရင်တော့ကခဏကလင်းအောင်မထွက်ဘူး ခုငါကိုရောင်ထွက်လာပြီခန္ဓာကအလင်းရောင်တွေထွက်လာပြီဒါခန္ဓာကအလင်းရောင်ဖြစ်လာတာဒါမဲ့ဖို့ရတာဖြစ်ရမယ်ဒါမဲ့ဖို့ရတာဖြစ်ရမယ်ဒါဒီမှာအထုံးနေကြကမ္မထာကလွတ်သွားပြီပေါ့ဗျာအလင်းရောင်လေးပေါ့ဗျာตาရာနေတော့ตาရာနေတဲ့ကကြောင့်ဟိုကလွတ်တာပေါ့နော်အဲတော့ဒီအလင်းရောင်ဟာတတိတမာရီအကောင်တော့ ပညာကြောင့်ဖြစ်ပေါ်လာတဲ့လင်းအောင်တော့မှန်တယ်ဗျဒါပေမဲ့ကိလေသာမပိုက်မပယ်တတ်နိုင်သေးဘူးမပယ်တတ်နိုင်မလားသွားတာယာလိုက်တဲ့အတွက်ဒါကိုမတုဖို့တုလို့ခေါ်တယ်မတုလို့ခေါ်တော့အဲ့ဒါမှတ်တာမတုတမျိုးလင်းအောင်လည်းမတုပဲနောက်ခုနတော့ကပဲဆက်ပြောဩဝါဒပြီးတော့ပိဋိ တရားလေးတွေတော်တော်တဏ္ဍာကုဏတတိနဲ့တမာရီရှုမှတ်စရာရှုမှတ်သည့်စိတ်နဲ့ရှုမှတ်စရာအောင်နဲ့ကတ်သွားပြီဆက်တက်ဆက်တက်ကတ်သွားပြီဆိုပထမဆုံးကမှတ်လို့ကောင်းလိုက်တာဗျာဒီကနေ့အစဉ်ပြေလိုက်တာဗျာဒီလိုအတန်လေးတွေထွက်လာနောက်ပိုင်းကျကပ်ပကပ်ပများလာတဲ့ခါကျတော့ခုနလင်းအောင်နေတဲ့တွေ့လဲပီတိတွေမျိုးစုံတွေ့လာဆာမတော့ပီတိ၅မျိုးပေါ့ဗျာဒါပြောတာခိုရကပီတိစိတ်သိမွေးခြင်းလေးတွေခုနထားလိုက်ဒီနာထားလိုက်ဒါမျိုးဖြစ်တယ် အဲ့ရနေတမာရီတိတ်အားကောင်းလာပြီလျှက်စီးလေးတလို့ပေါ့ခဏခဏဟိုနာဖြစ်ဖြစ်ဒီနာဖြစ်ဖြစ်ဒါမျိုးတွေလည်းဖြစ်တတ်ပါအဲ့ရနေတဆင်တက်ပြီးတော့တမာရီတိတ်အားကောင်းလာပြီပီတိကဒီတဲ့ကြီးကြီးဖြစ်လာပေါ့ဗျဘယ်နဲ့လိုင်းလုံးကြီးတက်တော့နဲ့တက်တော့ဒီကနေ့ပြင်းပြင်းဒီလိုတကောတော့ဒီချမ်းလုံးတက်တာကြီးတကောင်လုံးကိုပီတိတွေဖြစ်တာမျိုးတွေလည်းရှိတယ်အဲ့ဒါကအောက်ကန်ဒီကပီတိလို့ခေါ်တယ်နော်ခုနကကျက်သိန်းဝင်းကြီးထယုံတိတ် သေးလေးတွေဖြစ်တာကြတော့ခိုရိကပိခိုရိကပိတိပျက်စီးလဲဒီလိုဟောနာပြောဒီနာဖြစ်လဲဒီလိုဒါလေးကြတော့ခဏိကပိတိခေါ်တယ်ပင်လည်းလိုင်းရင်းများတက်တယ်လို့ပေါ့လေတုတ်ဟုတ်လားလိုင်းလုံးကြီးများဖုံးလွှမ်းတယ်လို့ခေါင်းတစ်ခုလုံးကိုယ်တစ်ခုလုံးကိုယ်တစ်ချမ်းလုံးဒီလိုဖုံးလွှမ်းပြီးတက်တဲ့ပိတိမျိုးကြတော့ဩက္ကဏိကပိတိလို့ခေါ်တယ်တချို့ကြဥပေကပိတိညာဒီတော်တော်များများတွေ့ရပါတယ်ဝတ္ထုချောင်းတွေမှာ ဖျားဖူးခြင်းလို့စိတ်ကညွတ်တာနဲ့ဖျားရှင်မျိုးမှလိုလိုရောက်သွားတာမျိုးပေါ့အဲမျိုးတွေကိုကထက်မြောက်တယ်တချို့ကြလို့မဟုတ်ဘူးဗျကျူးမိုင်တွေကိုခန္ဓာကလွတ်နေတယ်လို့အဲ့လိုမျိုးတွေခံစားတယ်ချို့ကြတယ်တကယ်လွတ်ပြီးတော့မြောက်တက်သွားတာရှိတယ်ချို့ကြဖရဏပီတိပေါ့ဗျာဟာပါဠိတရားမှာဆရာတော်ရဒါကိုစိတ်ကောင်းလို့ညင်ကောင်းလို့ဒါမျိုးတွေဖြစ်နေတယ် ဥပေက္ခပီတိကြအပေါ်ကြွတယ်ပြီးတငြိမ့်ငြိမ့်ဖြစ်ဒီဖရဏပီတိကြစိတ်မိကောင်းတဲ့အတွက်စိတ်ကောင်းလို့ခေါ်တယ်အဲ့လိုပီတိတွေဖြစ်လွန်နှစ်သက်တာလွန်သဘောကျတာပေါ့ဗျာသဘောကျတယ်ကဲအရင်တော့မဖြစ်ဘူးလေခုဒါမျိုးဖြစ်လာတော့သွားตายရတာအဲရတော့ဒီပီတိတွေဖြစ်တာဘုန်းကြီးတို့တဏ္ဍာမှာဖြစ်နေတဲ့ကိလေသာတွေဘာမှမပယ်ဘူးเนาะကိလေသာဘာမှတားဆီးနိုင်တာမရှိဘူး ပြတ်တောင်လုပ်နိုင်တာမရှိဘူးဒါလေးမှတ်တော့တရားထုတ်တယ်ဆိုဘုန်းကြီးတို့ကဒီကိရိတာတွေဟိုစပိုင်းမှာဘုန်းကြီးပြောခဲ့တဲ့တရားထုတ်တဲ့ရည်ရွယ်ချက်ကဘာလဲဆိုတော့မကောင်းတဲ့ကိုယ်မူရာတွေနှုတ်ဝင်ရာတွေထိမ့်မို့ကျင်တာနံပါတ်1ဘုန်းကြီးလည်းကြည်လို့ရတယ်နော်ယောဂီတို့လည်းကြည်လို့ရတယ်ဟောဒီဘုန်းကြီးသူ့အတူကမ္မဋ္ဌာန်းတရားတွေဘလောက်ပဲပြောပြောသူ့မူရာမှာမကောင်းတဲ့အမူရာတွေမကောင်းတဲ့အပြောဆိုတွေမကောင်းတဲ့ကိုယ်မူရာတွေဘလောက်ထိမ့်နိုင်ပြီလဲဒါကြည်လို့ရတယ်နံပါတ်1 နံပါတ်1ကြမကောင်းတဲ့စိတ်အကုသိုလ်စိတ်တွေဘလောက်ထိန်းနိုင်ပြီလဲဒါလည်းကြည့်လို့ရတယ်နံပါတ်3တရားထုတ်တဲ့ရေကြောင့်အပူတွေငြိမ့်ဖို့နော်လူတွေကအပူတွေရှိတယ်နော်အလုပ်ရှိတော့လုပ်ဖို့သားရှိတော့သားဖို့သမီးရှိတော့သမီးဖို့နော်အိမ်တော်ရှိတော့အိမ်တော်ဖို့ကျောင်းရှိတော့ကျောင်းဖို့ပေါ့ဘုန်းကြီးတို့လည်းပါနေပါလေအကုန်လုံးအပူနဲ့ရှိတယ်ဒီအပူတွေနဲ့ နေတဲ့ခိုက်တာမှပူးနေရင်တော့ပူလောင်နေရင်တော့ဟုတ်လားလုံနေတဲ့လောကတရားလုံလုံနေတယ်သူ့ကြီးတော့ပူလောင်နေတယ်နည်းနည်းမှကြည့်မကောင်းဘူးဒါကြောင့်မို့ဘုန်းကြီးတခါတည်းလေကိုယ့်အကိုသတိထားတယ်ဘုန်းကြီးတို့လည်းဟိုဒေါသမကုန်သေးဘူးလေဒေါသမကုန်နေတော့ဒေါသဖြစ်လို့မဖြစ်ဘူးကိုယ်အလုံးနဲ့တခြားဟင်ဘုန်းကြီးကလည်းကမ္မတားဆရာလို့ဒေါသလည်းကြီးတာလုံးဝတော်တော်ရှက်ဆရာကောင်းရောပူဆိုတာကြုံပါတယ်ကြုံတဲ့ခါကျတော့ ဒါကိုတတ်နိုင်ထိန်ရတော့တတိလေးနဲ့ထိန်ပြီးတတိလေးနဲ့ကြည်နေဒီကောပေါ်ပေါ်ပြီးပြောပေါ်ပြီးပြောပဲငြိမ်သွားတာအဲ့လိုကြည်တော့နော်အဲ့လိုမျိုးဖြစ်တတ်နော်အဲ့တော့တရားထုတ်တဲ့ရည်ရွယ်ချက်ကတော့ဒီအပူတွေအပူဆိုကိလေသာတွေပေါ့နော်အပူတွေကိုငြိမ်းအောင်လုပ်ရလုံးဝငြိမ်းသွားမညံဖုန်ညာရမှလုံးဝငြိမ်းတယ်အပူတွေကိလေသာတွေပယ်ဖို့ဒီပူကိလေသာဘလောက်ပြန်လုံးဝချုပ်ငြိမ်းသွားကျင့်ရမယ်ဒါပဲရည်ရွယ်ချက်က ဒီပီတိကိုနှစ်သက်နေဘုံမဟုတ်ဘူးတရားထုတ်တာပီတိလေးပေါ်နှစ်သက်တာနဲ့နှစ်သက်လာဘူးမကဟောငါဒါမဲ့ရပြီတင်ဖိုးရပြီထင်တတ်တယ်ဒါကြောင့်တရားဓုဆိုတာဒါလည်းမတူပဲအသွားตาရနိုင်တော့ဒါကိုကရှေ့ဆက်မတက်တော့ဒါဒါပဲထင်တယ်ငါမဲ့ရတော့ထင်တယ်အဲဆရာသမားဒါကိုဆုံးဖြတ်ပေးနိုင်တော့တမဲ့ရသွားမှာပေါ့လေအဲ့လိုမျိုး ဘဝင်လေးတွေကြာပီတိလေးတွေဖြစ်နေဘဝင်လေးတွေကြာတယ်ဘဝင်လေးကြာဒီကလေးလေးအရာစကားနဲ့စာစကားနဲ့ရောထွေးလို့မရအောင်ဒါလေရာထဲမှာတော့ဘဝင်လေးတွေကြာတယ်ဆိုပီတိလေးတွေဖြစ်နေအောင်ပြောတာဒီလိုဘဝင်လေးတွေကြာတယ်ဘဝင်လေးကြာဆိုစာမှာတော့အဲဘဝင်ကြာတော့အိပ်ပျော်သွားတယ်လို့သုံးတာပဲခက်တာအရာထဲကစကားနဲ့အဲ့မှာရောထွေးနေရာထဲမှာတော့ဟိုဘဝင်လေးတွေကြာနေတယ်ပြောဆိုနှစ်သက်တာကိုပြောရတယ်ပီတိကိုပြောတာ ဘုန်းကြီးတို့ဒီဘိဓမာမှာကြဘဝင်ကြတာအိပ်ပျော်တယ်လို့သုံးတယ်ဘဝင်လေးတွေကြသွားတယ်ဆိုတော့အဲ့အိပ်ပျော်သွားတာပဲအဲ့တော့အဲ့ဒီစကားနှစ်ခုကတော်တော်လေးဆန့်ကျင်မဖြစ်အဲ့လိုမျိုးလေးဖြစ်လာရင်တခါကြတော့ဘာဖြစ်တာလဲတော့ဒါပဲထင်တယ်မက်ဆိုတာအိမ်မကိုလောက်ရမယ်လို့မလောက်တော့ဘူးဒီပီတိလေးနဲ့ตายရနေနော်ဒီပီတိရတယ်တကယ်တော့အထုတ်လို့ဖြစ်တာပါပဲဒါပေမဲ့လို့ကိုယ်မှာဘာဂိတတာမှမပယ်တတ်နိုင်တဲ့အတွက်ဒီပီတိကလည်းမတူပဲ ခုနတတ္တမပရိဒီပကတော့ထက်ကလာဖွင့်သွားနောက်တစ်ချက်ကပီတိပြီးတော့ပတ္တိပေါ့ဗျာပီတိနှစ်သက်မှုတွေလာပြီးရင်ပတ္တိလာမယ်နော်ပတ္တိပတ္တိဆိုတာကတော့သူကကာပတ္တိစေတပတ္တိမှာနှစ်ခုနော် ကာပတ္တိဆို ကိုယ်ကြီးငြိမ့်တာပြောမဟုတ်ကာပတ္တိဆိုတာစေတသိက်တရားအပေါင်းကိုပြောတာစေတပတ္တိကစိတ်စေတသိက်တရားအပေါင်းတို့တတ္တာတို့ ဝိရိယတို့တတိတမာတွေကုသိုလ်စေတသိက်တွေကိုပြောတယ်နော်အဲ့ဒီကုသိုလ်စေတသိက်တွေအဲမဆိတ်အောင်နဲ့ကလာတဲ့ခါကျရင်ပထမဆုံးပီတိလေးတွေလာမယ်ပီတိလေးတွေလာပြီးတော့ကိုငိမ့်တာတို့စိတ်ငိမ့်တာစိတ်စိတ်စေတသိက်ငိမ့်အေးသွားတော့ဗောဗျာပေါ်သမျှအောင်လေးပေါ်လိုက်မှတ်လိုက်ပေါ်လိုက်မှတ်လိုက်ပေါ်လိုက်မှတ်လိုက်နော်အပူတွေကမရှိတော့ငိမ့်သွားတာစိတ်စေတသိက်ဆိုတဲ့နံတရားတွေကငြိမ့်လာရင်လေခန္ဓာကိုယ်ကြီးကလည်းငြိမ့်လာတော့ဗျာ အဲ့ဒီငြိမ့်လာတဲ့ကာယဒါကြတော့ငြိမ့်ုံနဲ့မကပါဘူးသူတို့သူတို့ကတော့ဒီမှာပတ္တိတိကထားပြောတာပါစိတ်ပူတွေငြိမ့်ကိုယ်ပူလည်းငြိမ့်တာပေါ့ဒါလည်းဒါပတ္တိနော်အဲ့ဒီငြိမ့်သွားတဲ့ကာကြအော်ကိုယ်ကလည်းပေါ်ပါစိတ်ကလည်းပေါ်ပါအဲ့လိုဖြစ်တယ်အဲ့မှာကျေနပ်နေတာနေရာတရားရှုမှတာအတော်ကောင်းတာအဲ့ဒီချိန်မှာနော်မူကာယမူရတာစိတ်တမူရတာဒါပြောနေတော့ ကိုယ်ကလည်းနုညံ့စိတ်ကလည်းနုညံ့ဒါမျိုးတွေကာကမညတာစိတကမညတာဒီကုသိုလ်ကောင်းမှုလုပ်တဲ့အခါမှာလွယ်လွယ်ကူဆင်ပြေပြေလုပ်လို့ရတော့ပါကာယစုကတာစိတုစုကတာအဲ့ဒီချိန်ကာလရကိုယ်ကလည်းတကယ်ကိုယုတ်တာဖြောင်းမှစိတ်ကလည်းယုတ်တာဖြောင်းမှအဲ့တော့ဒီမှာတော့ပတ္တိဒီကထားပြောပေါ့ဉာဏ်နဲ့တရားတွေလည်းပါတယ်လို့ဒီလိုမှတ်ထားမယ်နော်ဉာဏ်နဲ့ဒီနဲ့တွဲဖြစ်တာလေအများကြီးပေါ့ ကာပတ္တိစိတ်တပတ္တိကာယလုဒ္ဒစိတ်တလုဒ္ဒကာယမုဒ္ဒစိတ်တမုဒ္ဒဒါကတော့သိညိုတင်ဘူးမှသိမှသိညိုမတင်ဘူးရင်တော့နည်းနည်းမှတ်ရခက်တာပေါ့အဲ့ဒါလေးမှတ်တာသူအတွဲလိုက်6လုံး6လုံးတွဲတင်တယ်ကာယပတ္တိစိတ်တပတ္တိကာယလုဒ္ဒစိတ်တလုဒ္ဒကာယမုဒ္ဒစိတ်တမုဒ္ဒကာယကမ္မညာစိတ်တကာပါဝိညာတစိကာယစုတစိတုစုကတာဟုတ်တယ်6လုံးတွဲ12ခုပေါ့ဒီတရားတွေဝင်လာရင်လည်းဘာဖြစ်လဲဆိုတော့ နေလို့ကောင်းတာကိုယ်ကလည်းငြိမ်စိတ်ကလည်းငြိမ်ကိုယ်ကလည်းပေါ့စိတ်ကလည်းပေါ့ကိုယ်ကလည်းနူးညံ့စိတ်ကလည်းနူးညံ့ကိုယ်ကလည်းဘာဒီကုသိုလ်ကောင်းမှုလို့တကဘာလို့လို့အလိုက်တင်လေဖြစ်ကိုယ်ကလည်းဖြောင်းမှယူတာစိတ်ကလည်းဖြောင်းမှယူတာအင်မတန်နေလို့ကောင်းတာနေလို့ထိုင်လို့ကောင်းတဲ့ကကြဘာပြက်လာဩမဲရတယ်ဆိုဒါပဲဖြစ်မယ်ဖို့ရတယ်ဆိုဒါမျိုးဖြစ်မှာမယ်ဒီလိုသွားစဉ်းစားကို ရှုမှမယ်အာရုံလွတ်နေအဲ့ဒါကြောင့်မို့ဒါလည်းမတူပဲဆို ခုနထကရာဖွင့်တယ်နောက်တစ်ခုဆက်သွားမယ်နော်ဟိုမှာ9နိုင်ထိုး6နိုင်ထိုးတော့နောက်တစ်ခုကတော့ဗာလဲဆိုတော့ဘုန်းကြီးတို့အတိမောက္ခခုနတော့ခုနစာရန်လေးထိုးတာနော်ကိုကြည့်ရပါအတိမောက္ခဆိုတာကမ္မထာအာယုံမှာသက်ဝင်ဆုံးဖြတ်တတ်တဲ့တရားတရားပေါ့နေမှာနော်ဒီကတော့တတ္တတရားပါပဲဒီနေ့မှာအတိမောက္ခစေတသိက်ကိုပြောလို့တော့မဟုတ်ဘူးကမ္မထာအာယုံကို သက်ဝင်တည်နေတဲ့တရားတရားနော်တရားတရားဒီခုနလိုပီတိပတ္တိတွေဖြစ်လာရင်တရားတရားတွေတိတ်အားကောင်းတာအဲ့ဒီချိန်မှာအဲ့ဒီယောဂီကတိတ်လူကျင်တာနော်ဒါဒီမောက်ကစေတသိက်မဟုတ်ဘူးနော်တရားတရားတေကောတော့တရားပဲကျွန်တော်ပီတိပတ္တိဖြစ်ရင်တရားတိတ်ထက်တာဟာလူကျင်တယ်တရားတွေလည်းတိတ်အားထုတ်လို့ကောင်းတယ်လူချင်းတိုင်းရင်လာစီသီလတွေလည်းပို့ပြီးဆိုရင်ရဟန်းဝေချင်တာတို့သီလရှင်ဝေချင်တာတို့ဒီဒါမျိုးတွေဖြစ်တတ်တဲ့အဲဒီချိန်မှာ မလွတ်ပြီးတော့ပေါ့လေတရားတရားတွေအကောင်တော့ဟိုဟာလိုအကောင်မလို့လို့တောထွက်အကောင်လို့တောထွက်ခြင်းနဲ့စိတ်တွေပေါက်တာလို့တရားတရားတွေအကောင်အဲ့လိုဖြစ်တာဒီနေရာမှာအဲ့လိုဖြစ်တတ်တယ်တရားတရားတွေအကောင်လာတဲ့အခါကျတော့ကိုယ်ဒါငါမက်ဖို့ရလို့ဒီလိုစိတ်တွေဖြစ်တာပဲဒါမျိုးတွေလည်းဖြစ်တာဒါကြောင့်သူမက်တူလို့ခေါ်တာနောက်တစ်ခုကတော့ပက္ခဟပက္ခဆိုတာတော့ဒီမှာတော့ဝိပဿနာစီနောက်မစီချီးမြှောက်ပေးဝိရိယဆိုတာ ကြိုးစားတဲ့ဝိရိယပါပဲနော်ဝိပဿနာဉာဏ်นี่ဝိပဿနာစိတ်လို့ပြောတယ်တကယ်တော့ဝိပဿနာဉာဏ်ပေါ့တရားထုတ်ဝိပဿနာဉာဏ်นี่အစဉ်စဉ်ဖြတ်တာဒီဝိပဿနာဉာဏ်นี่ရှေ့တိုးအောင်တရားတရားဒါတရားအခြေခံပြီးတော့ကြိုးစားတော့ဝိပဿနာဉာဏ်ပရမရုပ်တဘာဝနာမ်တဘာဝသိအောင်လုပ်ပြီးတော့ကြောင်းကျုပ်တဘာဝသိတဲ့ဉာဏ်ပရမရုပ်တဘာဝသိနာမ်တဘာဝသိတဲ့ဉာဏ်ဒုတိယဉာဏ်ကြကြောင်းကျုပ်တဘာဝသိတဲ့ဉာဏ် ကြောင့်ရုပ်ဆက်ဆက်ဖြစ်နေယုံနံဘာဝတွေအနေဆဒုက္ခအနတ္တသိတဲ့ဉာဏ်တတိယဉာဏ်ပြီးတော့ကကြောင့်သုဒ္ဓဥရဗျာဉာဏ်လောက်ကြတော့ယုံနံဘာဝတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်တဖောင်းတပိန်တရှုတခြားတွေမှာအများကြီးတွေ့တယ်အဲ့လိုမျိုးပေါ့ဒီဝိပဿနာဉာဏ်ကြီးတိုးတဲ့တိုးတဲ့အောင်တိုးတဲ့အောင်တိုးတဲ့အောင်အထောက်ပါနော်တချို့ကြတိုးတဲ့အောင်အမတို့ရတာနေအောက်ပြန်လျှော့ကြပါ။ဒါဝိရိယလျှော့ချတယ်အဲ့လိုမျိုးဖြစ်တတ်တယ်။နောက်တစ်ခုကတော့ဒီမှာဒုက္ခ နော်ဒုက္ခဆိုတော့ဒုက္ခပေါ်နည်းနည်းလေးတင်လာပြီဒုက္ခဆိုတော့ဘာလဲဆိုတော့ပိဋိပတ်တိတွေဖြစ်လာတယ်ပိဋိပတ်တိဖြစ်လာပြီးနောက်ပိုင်းစိတ်ကစေတစာရုပ်တကုံလုံးပြန့်နှံ့ယောဂီတကုံလုံးမှာ ပြန့်နှံ့ပြန့်နှံ့လာတဲ့ခါကျတော့ချမ်းသာတဲ့ခံစားမှုဝေဒနာပေါ်လာတိတ်နေလို့တိတ်ချမ်းသာတာပဲဒီတရားတွေရှုမှအဲ့လိုတွေဖြစ်တယ်အဲတော့ဘုန်းကြီးတို့ကဝိပဿနာပိဋိဒုက္ခတွေကိုဖြစ်စေခြင်းတဲ့တရားထုတ် စံတွေစံပိုင်းပဲဖြစ်ဖြစ်ဝိပဿနာပဲအဲ့ဒီကြတော့တရားဒုက္ခခံစားဖို့တာလည်းခရဘယ်သူမှတိုက်တွန်းစရာမအဲ့ချာကိုလို့ချင်လို့လုပ်တယ်ကိုအားထုတ်ချင်လို့အားထုတ်တယ်အဲ့ဟာမျိုးတိတ်ကောင်းအဲ့ဒါမျိုးဖြစ်အဲ့ဒီတကူလုံးပြန့်နာပြီးကောင်းတာပြီးခံစားရတဲ့အခါကျတော့သူကအဲ့ဒါမဲ့ရတယ်ဖို့ရတယ်ထင်တာဒါကြောင့်သူမတူလို့ခေါ်တယ်ဒါတွေကတော့ညာဆိုရင်ตาရတော့ตาရတာပေါ့လေ တီးတဲ့ကောင်းတဲ့တရားတွေတီးတဲ့အသိဉာဏ်တွေဖြစ်ဖို့ရှိတဲ့အတွက်ဒါလေးကိုမตายရဖို့ကမ္ဘာတဆရာလမ်းညွှန်ပေးရတယ်တဲ့ပေးရနောက်ညံညံမြင်တွေကတိတ်ထက်တာမှာခုဥရဗျာညာလောက်ရငကောကဆိုရင် တဖောင်းတပိန်နဲ့ဖောင်းတဲ့ပိန်နဲ့မိုင်းတဖောင်းတပိန်နဲ့ရှူတဲ့ဆက်တခုတည်းပဲတွေ့တာနောက်အများကြီးတွေ့တာညံတွေကထက်မြက်နေတော့ဖြစ်စဉ်တွေဖြစ်ပျက်တွေအများကြီးတွေ့တာဘယ်နေရာကြည့်ကြည့်အဲ့ဒါမျိုး တချို့ဆိုဖြစ်ဖြစ်တည်းတိတ်များလို့တော့မကြည့်ကျင်လောက်ကိုဖြစ်တာဝိပဿနာဉာဏ်တွေကထက်မြက်နေတော့ဘလောက်များလို့နေသူကမြင်အောင်မြင်တယ်ဘလောက်များပြီးပြက်ပေါ်ပြီးပြောက်ပေါ်ပြီးအများကြီးတွေ့တာဒီကုလုံးမှာအဲ့တော့ဉာဏ်တွေကလည်းထက်လာအဲ့ဒီဉာဏ်တွေထက်လာတဲ့ခါကျဘလောက်များများမြန်မြန်ဆိုဖြစ်ပေါ်ပြီးပျောက်သွားနေနေဒီဖြစ်ပျက်တွေကိုလိုက်ပြီးရှုနိုင်တယ်သိနိုင်တယ်ရှင်းလင်းလင်းမြင်နိုင်တယ်ပေါ့ဗျဉာဏ်တွေတိတ်ထက်လာ ဉာဏ်နေသိထလာဟာငါမှတ်နေမသပြအာယုမှာငါမလွတ်တတ်မှတ်နိုင်တယ်ဘလောက်များများဘလောက်ဖြစ်ပျက်တွေများများငါရှုမှတ်နိုင်တယ်ငါမဉဏ်ရတော့ထင်တယ်ဒါကြောင့်မို့အဲ့လိုထင်တတ်တဲ့အတွက်ဒါမတုလို့ခေါ်ဖို့တုလို့ခေါ်မဉဏ်ဖွညာရလို့ဒီလိုဖြစ်တာထင်တယ်ဒါမျိုးဖြစ်တာပါနောက်တစ်ခါကျပါလဲဥပဋ္ဌာဏကပ္ပထာအာယုမှာဆွဲဆွဲမြဲမြဲတီးနေတဲ့တတိဟိုဒီဥရပြညာလောက်ရောက်တိုင်းသူက အာယုံမလွတ်တော့ဘူးတတိယဒီပေါ်မှာမြဲကပ်နေတာအထုကိုကြောင်းကြဆက်ဆရာမလို့ငါကတော့အောက်ညာနေတော့ကလေတော်တော်လေးဂယုဆက်ရတယ်ဒီအာယုံကပ်တော့မနှဲလို့ရတယ်ဒီညာတော့ရောက်သွားတဲ့ကကြအဲ့ဒီမှာကပ်ပြီးတီးနေတာဘယ်အာယုံပေါ်ပေါ်အဲ့ဒီမှာကပ်နေဘလောက်ယုံနာနေများလို့နေပေါ်ပြီးပြောဖြစ်ပြီးပြလို့နေကပ်ပြီးကြည်နိုင်တယ်သိနိုင်တယ်အဲ့ဒီလိုတတိယလည်းတိတ်အားကောင်းလားညာကလည်းတိတ်အားကောင်းလားဒီညာ ဒါကြောင့်အဲ့ဒီအချိန်မှာဘာဖြစ်လာလဲဒီတတိဉာဏ်ကြီးအကောင်းလားငါမဲ့ရပြီဖို့ရပြီဒါမျိုးထင်တော့ဒါတွေကဒီလိုတတိတွေအကောင်းပေမဲ့လို့မညံဖွညာမှမရသေးတော့မညံဖွညာမရတော့ကိလေသာမပယ်သေးဘူးလေဝိပဿနာဉာဏ်ကြီးအကောင်းလာပြန်တော့ဝိပဿနာဉာဏ်ကြီးလောက်တယ်ရပ်ထားမှာမဟုတ်ဘူးမညံဖွညာရအောင်ထီအောင်ကျင့်အောင်မညံဖွညာရမှာကိလေသာတွေကဒီကကင်းကွာသွားမှာဟုတ်ကိလေသာတွေက ပယ်ဖြတ်နိုင်မှာ။မညာဖွညာမရသေးဝိပဿနာဉာဏ်နဲ့ရတဲ့အခိုက်တမှာတော့ကင်းကွာနိုင်မှာ။အများအားမကင်းကွာဘူး။မညာဖွညာရတဲ့အခါမှာလုံးဝကင်းကွာသွားတယ်။အဲ့ကြမှာသိကြတယ်။အဲကြောင့်မို့ဒီတတိတို့ဝိပဿနာတတိအားကောင်းလာမယ်ညာအားကောင်းလာရင်စိတ်ထဲမှာမညာဖွညာထင်တတ်တယ်။ဒါကြောင့်မတုဖို့တုဒီလိုပြောရအောင်ပေါ့။နောက်တစ်ခုကဥပေက္ခဥပေက္ခဆိုတာဒီမှာ ဝိပဿနုပက္ခအာဝဇနုပက္ခအာဝဇနုပက္ခဒီဥပက္ခနှစ်ခုရှိတော့ဝိပဿနုပက္ခဆိုတော့ဖြစ်မှုပြမှုတွေကို ရှုတာပါပဲဝိပဿနာအောက်ပိုင်းညာနေပေါ့ဗျာသင်္ခါရုပက္ခညာနေအောက်ပိုင်းယုံနာနေကွဲပြားသိအောင်ရှုတာယုံနာကွဲပြားသိရင်ဒါနာမတွေပါဖြစ်စေတာညာဒီယုံနာတဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေမြောင်ကြည့်နိုင်ရင်ဒါကပစ္စယပရိကညာအဲ့ဒီလိုဝိပဿနုပက္ခထဲမှာ အဲ့ဒီကိုကြည့်ဖို့ဆိုတာတည်တည်ငြိမ်ငြိမ်နဲ့နောက်ပိုင်းညာကြည့်နိုင်လာနိုင်မယ်နော်တရားရှုမှတ်တကပထမတော့ဟိုခံစားတာတွေထင်ရှားရဒုက္ခဝင်တာတွေထင်ရှားမယ်ဒုက္ခဝင်တာတွေထင်ရှားမယ်နောက်ကြဖြည်းဖြည်းတော့ဝိပဿနာဉာဏ်တွေတက်လာပြီးအထက်ပိုင်းအထက်ပိုင်းဉာဏ်တွေရောက်လာတဲ့အခါကျချမ်းသာတာလည်းမတွေ့ဘူးဆင်းရဲတာလည်းမတွေ့ဘူးတည်တည်ငြိမ်ငြိမ်လေးနဲ့သို့မဟုတ်တိမ်တိမ်မွေ့မွေ့ရာလေးပေါ်ပဲသူကဝိပဿနာဉာဏ်နဲ့ရှုနေတယ်ဝိပဿနာရှုနေတယ်ဝိပဿနာဉာဏ်ဖြစ်တယ်အာကိုပြောပါအဲ့ဒီ ထင်ရှားတဲ့အတွက်ထူကြောက်ကြဆိုက်ဆံအလိုက်တဲ့ရှုပတ်နေတဲ့ဝိပဿနာဉာဏ်နဲ့ရှင်နဲ့တတရုမိစ္ဆတာဆိုတာဝိပဿနာဝိခါပဲဆိုဒီမှာရှင်းလင်းချက်ပေးထားတာပါနောက်တစ်ခုကတော့ဘလောက်ပဲဖြစ်ပြတဲ့မြန်မြန်သူကဆင်ញင်နိုင်တယ်ဒါဆင်ញင်တာအာဝဇံခေါ်တယ်အဲ့လိုဆင်ញင်နေတဲ့စေတနာကိုအာဝဇနုပိခါခေါ်တယ် ဒီဥပက္ခနှစ်မျိုးပေါ့နော်တတရုမေဇတပဲပက္ခတတရုမေဇတုပက္ခဆိုတာဒါကခုနကဒီဟာအထူးကြောင့်ရမဆိုင်ဖဲနဲ့စိတ်ကိုညီမြထားပြီးရှုမှတ်နေတဲ့သဘောပါဖြစ်ပြတဲ့ဘလောက်ထင်ရှားထင်ရှားဖြစ်ပြထင်ရှားပေမဲ့လို့အထူးကြောင့်ဖြစ်ထင်ရှားနေတဲ့အတွက်ထူးကြောင့်ရဆိုင်မလို့ပဲနဲ့ကြောင့်ရဆိုင်စရာမလိုဘူးအလိုက်တင်ရှုတဲ့သဘောပါပဲဒါလေးမှတ်တာပြီးတော့ အာဝဇနုပိခါလည်းဖြစ်ပျက်တွေဆင်ញင်ဘလောက်မြန်လို့နေနေဆင်ញင်နှလုံးသွင်းနိုင်တဲ့စေရနာအာဝဇနုပိခါဒီလိုမှတ်ထားနောက်ဆုံးနိကန္တိစောစောကပြောတဲ့ဝိပဿနာဉာဏ်ကြီးကြောင်း၉ပါးပေါ့ဗျာဒါရင်းတော့တဘာဝအတိုင်းပဲဖြစ်မှာပဲအဲ့ဒါတွေဖြစ်လာရင်အဲ့ဒီပုံမှာตาရတဲ့တဏှာပေါ့ဗျာအဲ့ဒါနိကန္တိခေါ်တယ်အဓိကကတော့ဝိပဿနာဉာဏ်ကြီးကြောင်းတရားတွေမှာ မတူတာဒီဟာဒုက္ခပေးတာပါ နိကန္တိအဲ့ဒီပုံမှာ ตายရတဲ့တဏှာပေါ့ဗျာဒီတဏှာတိမ်မွေးအဲ့ပေါ်မှာตายရနေတဲ့ခါကျမတက်တော့ဘူးဒါမှညာဖွညာထင်လိုက်တော့ပို့ဆိုးတော့ဒီဒီကဏိတဏအလွန်တိမ်မွေးတယ်ယောဂီနေနဲ့တဏမှမသိဘူးကို ကိုဖြစ်တဲ့တရားကိုကျင့်တတ်တာပဲပီတိတွေဖြစ်လို့ကျင့်တတ်တာပဲတတိတွေအာကောင်းလို့ကျင့်တတ်တာပဲအသိဉာဏ်တွေအာကောင်းလို့ကျင့်တတ်နေရတယ်ဒါကသူကကျင့်တတ်တဲ့ကျင့်တတ်တဲ့အရာပဲဒီလိုထင်တာဟုတ် တိမ်တိမ်မွေးမွေးနဲ့ကိုကအဲ့ဒီပုံမှာသွားตาယာနေတယ်။ตาယာနေတဲ့ခါကျဒါဒီကျင်နာတဲ့နဲ့ရပဲထင်တော့အဲ့ဒါတော့ตาယာနေတဲ့ခါကျဝိပဿနာဉာဏ်နဲ့ဆက်မဖြစ်တော့ဘူးပေါ့ဗျာ။ဝိပဿနာဉာဏ်ဆက်မဖြစ်တော့လေမညာဖုန်ညာလှမ်းဝေးတာပေါ့။အဲ့ဒါကြောင့်မို့ဒီတရားတွေပေါ်မှာตาယာတဲ့တဏှာပေါ့။ဒါကိုမဖြစ်အောင်ရှုမှတ်ရမယ်။ဒါတွေဖြစ်နေရင်တော့ဒါမတူတဲ့ပါသွားဘူး အဲ့ဒါလေးတွေပြောချင်တော့မှဒီနေ့နော်ဒီလောက်နဲ့တော်မယ်နော်ခု6နာရီ10မိနစ်ရှင်းသွားဒီနေ့ဟောပြောဆူဆူမှတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။